1334ခုပရင်းညိုလာဆန်းရှိရက်ဒီနေ့ငွေနေ့ယခုအချိန်က2နာရီနဲ့25မိနစ်ဒီချိန်ကစပြီးတော့ဟောရဘာဟောရမလဲဆိုရင်အဲဒီတရားဆောင်မှုစာရွက်တွေဝေထားတဲ့အတိုင်းပါပဲဥပရိပန္နာသပါဠိတော်ကဥဒေသဝိင္ကသုံးဆိုတာရှိမြတ်စွာဘုရားကိုယ်တော်တိုင်ဟောထားတဲ့သုတ်တရားပါပဲ။ ဆင်းရဲခသိမ့်အကုန်ငြိမ်းတရားတော်လို့ဘုညာနာမည်တတ်တာอืมသူဩရေတာဝိပင်ကပုတ်ထဲမှာခေါင်းစဉ်ဩရေတာအရမှာဆင်းရဲခသိမ့်အကုန်ငြိမ်းတယ်ဆိုတဲ့အ내ရိပ်ပဲပါပါတယ်ဒါကြောင့်အဲ့ဒါကိုယူပြီးတော့ဆင်းရဲခသိမ့်အကုန်ငြိမ်းတရားတော်လို့နာမည်တတ်တာ ဆင်းရဲဆိုတာဟာတ attva တိုင်းတ attva တိုင်းငြိမ့်ငြိမ်ရတယ်ဆင်းရဲမငြိမ့်ငြိမ်တဲ့ပုဂ္ဂိုလ်မရှိဘူးဆင်းရဲငြိမ့်ငြိမ်ရတယ်ဆင်းရဲခြင်းတဲ့ပုဂ္ဂိုလ်မရှိဘူးဆင်းရဲငြိမ့်တယ်ဆိုရင်ချမ်းသာတာပဲချမ်းသာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတ attva တိုင်းတ attva တိုင်းအလိုရှိကြတယ်ဘယ်သူမေမေး ချမ်းသာခြင်းသလားဆင်းရဲခြင်းသလားမေးလို့ရှိတယ်ဒါကြီးဘုရားဘယ်နဲ့ပြောမလို့ဟမ်ချမ်းသာခြင်းသလားဆင်းရဲခြင်းသလားမေးလို့ရှိရင်ဘယ်လိုပြောမလို့ချမ်းသာခြင်းအဲလူတိုင်းလူတိုင်းချမ်းသာခြင်းနဲ့ပြောရမှာပဲဒီတော့ချမ်းသာဆိုတာကလည်းဆင်းရဲခြင်းမှပဲချမ်းသာတယ်ဆင်းရဲတွေရှိနေရင်ချမ်းသာပါမလား အဲဆင်းရဲခြင်းမှချမ်းသာတယ်ဒါတော့ဆင်းရဲခြင်းနဲ့တရားကြားနာပြီးတော့ဆင်းရဲခြင်းအောင်ကျင့်ဖို့ရာလိုတယ်မကျင့်မဲနဲ့တော့ဆင်းရဲကအလိုလိုတော့မငြိမ့်ဘူးတဲ့တကားဘောနော်မှန်ပါပါဗျာမကျင့်မဲနဲ့အလိုလိုပဲငြိမ့်မလဲอืมယောဂဝေဒနာဖြစ်လာလို့ရှိရင်ယောဂဝေဒနာဟာ သင်လျော်တဲ့ဆေးနဲ့ကုသမှယောဂဝေဒနာပြောင်းငိမ့်တယ်မှန်ပါပါဗျာဆေးမကူပဲနဲ့သူ့လိုလိုပြောင်းငိမ့်မှုဆိုတာကတော့မလွယ်ဘူးမလွယ်ပါဘူးအဲသင်လျော်တဲ့ဆေးနဲ့ကုရအဲလိုပဲဆင်းရဲငြိမ်းတယ်ဆိုတာဆင်းရဲငြိမ်းအောင်လည်းကျင့်မှုရလိုပါရဲ့အဲဆင်းရဲငြိမ်းအောင်ကျင့်မှုရအကျင့်လမ်းစဉ်ကိုခဏဟောမယ်ဥဒေသဝိပင်္ဂသုတ်ကဟောထားပါတယ် ဒီလိုတရားမြတ်စွာဘုရားဟောခဲ့တယ်ဆိုတော့ဘုရားလက်ထက်ကကြာလာပြီပေါ့ဒါကောနော်အမှန်ပါဗျာအမှန်ဟောင်းနေပါပြီရှင်းဟောင်းအမှန်ကိုဟောင်းနေနေပေါင်း2500ကျော်ကဟောခဲ့မြတ်စွာဘုရားသာဝတိကြီးဇေရဝံကျောင်းတော်မှာတရင်သုံးနေတော်မူတဲ့အခါကာလပဲအခုလိုတရားနာပရိသတ်တွေသုံးလည်တဲ့အခါမြတ်စွာဘုရားက ဘိခောယဟန်တော်လို့အမိန့်ရှိတော်မူရဲ့ဘုရုံကတော့ယဟန်ပရိသတ်တေလူပရိသတ်တေဘုရားဟောတိုင်းဟောတိုင်းမြတ်စွာဘုရားဟောတိုင်းဟောတိုင်းများစွာရှိနေတာပါပဲမင်းပရိသတ်တေရောသာမယသူယသာပရိသတ်တေရောအများကြီးရှိတယ်နာပရိသတ်တွေလည်းရှိပါတယ်ယခုလည်းပဲ အဲဒီတုန်းကလိုပါပဲဉာဏ်ပရိသတ်လည်းခုရှိတာမများတော့ရှိတာပဲဘုရုံမလောက်တော့မများဘူးပေါ့လူပရိသတ်တွေလည်းမများပါရဲ့ဒီမှာတဘာဝနဲ့ပြည့်ဆိုတော့များပါလူပရိသတ်တော့များအဲဒီတော့ပရိသတ်၄ပါးသူဝဲမိတဲ့အခါကာလမြတ်စွာဘုရားကဘိခောယဟန်တို့လို့ခေါ်တော်မူပြီးတော့ယဟန်တွေကအရှင်ဘုရားလို့ ခွန်းတို့ပြန်ပြီးလျှောက်ထားတဲ့အခါမှာဘုရေသာဝိပင်ငါဟောဘိကဝေတေသသာမိသာသူနာတာသာဓုကမနတိကရောဓဘာသိသာမိဘိကဝေယံတော်အသင်တော်ဟာဥဒေသဝိပင်ငါဥဒေသဝိပင်ငါတရားကိုအဟံငါသည်တေသသာမိဟောကြားလိုက်ပေအံတံတော်ဥဒေသဝိပင်ငါတရားကိုတုံမေသင်တော်သည်သာဓုကံကောင်းစွာ သူနာထနာကြကြကုန်လောဘာလူကံကောင်းစွာမနတိကရောထနှလုံးသွင်းကြကုန်လောဘာသိတာမိယခုပင်စ၍ဟောတော့မယ်လို့မြတ်စွာဘုရားကတရားပလင်ကအဖြစ်နဲ့တိုက်တွန်းနှိုးဆော်တယ်တကားကောနော်မှန်ပါပါဗျာအဲ့ဒါဟောပြီးတဲ့နောက်ဒီပုဂ္ဂိုလ်ဟောပါတယ်ပြုစွာ ဆိုရင်ပါဠိလေးတဲ့ရောပြီးနောက်မှာဆောင်းပုံနဲ့နဲ့အိဗယ်တွေတရားအားထုတ်ပုံတွေဟောရမယ်ပြီးတော့လည်းတရားလည်းပဲအားထုတ်ရမယ်တထာတထာဘိက္ခဝေဘိက္ခုပပရိခေယယထာယထာတာဥပပရိခာတောဘိဓာဝိညာဏံအဝိခေတံအဝိတတံဣဇဒံအတန္တိတံအနုပါရာယနာပရိဒသေယ ဘေကဝေယဟန်တို့ဘိက္ခုယဟန်သည်ဘိက္ခုသံဃာဘေကိုရှုမြင်နိုင်သောပုဂ္ဂိုလ်သည်ဘိက္ခုပါဠိလိုဘိက္ခုဗမာလိုယဟန်လို့မာရပြန်ထားတယ်ဘိက္ခုဆိုတာဟာ သင်္ဃာဝတ်ပြီးတော့ထားတဲ့ဘိက္ခုလည်းရှိပါတယ်သင်္ဃာမို့ဖဲနဲ့တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေလည်းဘိက္ခုလို့ခေါ်တာရှိပါတယ်သင်္ဃာဝတ်ပြီးတော့ကျင့်သုံးနေတဲ့ဘိက္ခုကိုကြည်ပဲပြီးတော့ဟောတယ်ဆိုရင်လည်းအဲ့ဒီဘိက္ခုကိုမရဏပြုပြီးတော့တခြင်းပုဂ္ဂိုလ်တွေလည်းအကုန်လုံးမိတို့ကျင့်ရမှာပါပဲတရားကျင့်တဲ့ပုဂ္ဂိုလ်တွေဘိက္ခုခေါ်တယ်ဆိုရင်တော့ဒီရင်အကုန်ပါဝင်တော့ပါပြီ။ ဒေဝဝဟောတုနပဲဖြစ်စေတဲ့မနုသောလူပဲဖြစ်စေပฏิပန်သောတရားကျင့်သောပုဂ္ဂိုလ်ကိုဘိက္ခုတိယဟဟူရဥစ္စတိခေါ်ဆိုရသည်ဘိက္ခုဟူရခေါ်ဆိုရတရားကျင့်နေတဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲဘာလို့လဲဘိက္ခုခေါ်ရတယ်လဲ သမာရိသံယ၌ဗယံဘေးကိုအိတ်ခတိရှုတတ်ဤဒီထိုကြောင့်ဘိက္ခုဘိက္ခုဤသန္တရာဘေးကိုရှုမြင်လာလို့တရားကျင့်တယ်ဆိုတဲ့ပုဂ္ဂိုလ်ရာသံတရာဘေးရှုမြင်လို့သံတရာဘေးကလွတ်မြောက်ကျင့်ရတာမဟုတ်လားတကားဟိုမှန်ပါပါဗျာသံတရာဘေးတွေကိုမြင်လို့တဲ့သံတရာဘေးတွေဘာတွေတော့ကိုရတဲ့ဘေးနာရတဲ့ဘေးသိရတဲ့ဘေး သင်ရှားကြည့်ပါပဲအပယ်လေးပါးကြာရောက်ပြီးတော့တွေ့ကြုံရတဲ့ဘေးလူလောကရောက်နေတဲ့အခါကာလလဲစာဝတ်နေရေးအတွက်ရှားမိရတဲ့ကြောင်းညဆက်ရတဲ့ဘေးဘေးရရန်သူတွေနိုင်တဲ့ပုံကိုယ်တွေကနှိမ့်ဆက်ညှင်းစေလို့တွေ့ကြုံရတဲ့ဘေးတွေအဲ့ဒီဘေးတွေဟာကာမရာဘေးတွေပဲတဲ့ဒီဘေးတွေဟာ ဘယ်သူမှအလိုမရှိကြဘူးဒီဘဲတွေကလွံ့မြောက်ခြင်းကြတယ်လွံ့မြောက်အောင်လို့လည်းတနည်းနည်းနဲ့ကြိုးစားကြဒါပေမဲ့လို့နိမလာမမဟုတ်လို့ရှိရင်တော့ဒီဘေးတွေကလုံးဝမလွန်နိုင်ဘူးခိတ္တခဏလောက်ပဲသက်သာရပြီးတော့နောက်ကြလို့ရှိရင်ဒီဘေးတွေနဲ့ထပ်ခါထပ်ခါတွေးပြီးတော့နေရဒါကြောင့်ဒီဘေးတွေ ကျောင်းရုံးတဲ့ပုဂ္ဂိုလ်တွေကဘေးလိုအလိုကြောင့်တရားဆရာရတယ်ဆရာတဲ့အခါမှာမြတ်စွာဘုရားဟောကြားတော်မူတဲ့တရားသာလင်ဗာမယာသေးကလို့ရလို့ကြောင်းလမ်းမယ်တဲ့ကဘုရားနော်မှန်ပါဗျာဆရာဟောတော်မူတဲ့လမ်းအတိုင်းကျင့်မှာအရေးကြီးရဲ့အရေးကြီးပါဗျာဆရာဟောတော်မူတဲ့လမ်းကိုဖယ်ပြီးတရားတည်းနည်းနဲ့နည်းတဲ့ထွင်ပြီးကျင့်လို့ရှိရင်အဲ့ဒါကတော့နေရာမကြဘူးလမ်းမမှန်ဘူး အခုမှမဟုတ်ဘူးမြတ်စွာဘုရားမပွင့်တော်မူခင်ကသာသနာမြတ်စွာဘုရားဤသာသနာကွယ်သွားတဲ့နောက်အခုဘောတော်မြတ်စွာဘုရားမပွင့်မီအတွင်းနှစ်တွေပဲရေတွက်နိုင်မလဲအများကြီးပဲဒီထဲမှာပညာရှိတွေလည်းပေါ်ကြပါလေဆင်းရဲကလုံးမြောက်အလုံးမြေကြောင်းဆိုပြီးတော့ပြန်ဖာပြီးဟောတဲ့နည်းတွေအများကြီးပေါ့အများကြီးပဲနည်းတွေအဲဒီထဲကနည်းတွေဟာအခုတည်းဒီပဲတချို့ အိန္ဒိယမှာဆိုရင်အာနာပါနအကျင့်တွေခုရတည်းရှိပါတယ်အဲဒီလိုအကျင့်တွေကျင့်ရနေုံနဲ့တန်မြာဘေးကလွတ်မြောက်ရောလားဆိုတော့မလွတ်မြောက်ဘူးဇာနေရနိုင်တဲ့နည်းတွေရှိပါတယ်ရူပဇာနေရနိုင်တယ်အရူပဇာနေရနိုင်တယ်မြတ်စွာဘုရားတော်ထွက်သွားတဲ့အခါကာလမှာ အာလာရတို့ဥရကတို့ထာမှာသွားပြီးတော့ဤတော်မှာပထမယူပါသေးတယ်တကားဘူးရအောင်လားအာလာရရသေးကြီးကယူပါဇာအာယူပါဇာ7ပါးရှိတဲ့အ내က9ပါးရတယ်ရာမဆိုတဲ့ရသေးကြီးအဲဒီရသေးကြီးကသမာဘ7ပါးလုံးကုန်ရတယ်သာသနာ့ဘာမှာလည်းဒီလိုနည်းတွေရှိပါတယ်သာသမာဘတွေရတယ် အဲဒီသံသမာဓိတွေကြပြီးတော့သူတို့အနေအားဖြင့်တော့ကိုဆင်းရဲကလွတ်ပြီးလို့ယူဆတာပဲဒါပေမဲ့လို့တကယ်မလို့ဘူးတဲ့အဲဒီသံသမာဓိတွေကြလို့သူတွေသွားတဲ့အခါကာလအာရူပဘုံတွေရောက်တက်တန်းရှိသလောက်ပဲနေရမယ်အဲဒီကကဘာပေါင်းများစွာတော့ဖြင့်တက်စီပါလေအာကိဉ္စဉ္ညာယရဏဘုံဆိုတာ ကဘာပေါင်း6000သက်ရှိပါတယ်နိဝသညာနာသညာရဏဘောဇကဘာပေါင်း7400သက်ရှိပါတယ်အဲဒီကဘာပေါင်း6000ကဘာပေါင်း7400အသက်ရှိတည်နေပြီးတော့အဲ့ဒီဘုံကစုရရတာပဲစုရတဲ့အခါလူဘဝပြန်ရောက်လာမယ်လူဘဝပြန်ရောက်လာတဲ့အခါမှာ တခြားလူတွေလိုပါပဲသူများအသက်တန်းတရားတန်းဆိုရင် သူတို့လည်းအသက်တရားပဲသက်ရှိရမှာပဲဒီတွင်မှာသူများလိုပဲကောင်းသောမှုမကောင်းသောမှုတွေထိုက်တရားလို့သာပြုမှာပဲကောင်းသောမှု ကုသိုလ်တရားတွေပြုလို့ရှိရင်တော့လူချမ်းသာလာချမ်းသာတွေရပြီးအသင့်တင်သက်သာရရမှာပေါ့မကောင်းသောအကုသိုလ်မှုတွေပြုရင်အပယ်လေးပါးလည်းကြာနိုင်တယ်တကားဟောရနော် ပြီးတော့အဲဒီသာသနာ့ဘမှာရတဲ့တရားတွေအာကိုရမရဘူးအာမကိုလောက်ဘူးအဲ့ဒီတရားတွေရယုံနဲ့သံဃာကမလွတ်မြောက်နိုင်ဘူးထို့အတူပဲသာသနာတွင်ဆိုရင်မယ်လို့ဘုရားနိလအတိုင်းမဟုတ်ဘဲနဲ့ပြင့်တဲ့ဤတွေကရှိရဲ့တကားဟောရဟုတ်လားမှန်ပါပါဗျာအဲ့ဒီဤတွေက ဘုရားဟောတယ်တဲ့နိမလမှာမဟုတ်တော့ဝိပဿနာဉာဏ်လည်းနိမလမှာမဖြစ်ဝိပဿနာဉာဏ်နိမလမှာမဖြစ်ရင်အရိယာမေဖို့တရားဆိုတာလည်းမဖြစ်ဘူးတဲ့တရားဟောရနော်တချို့ကဘာမှကိုမဖြစ်ဘူးဘာမှမလုပ်ဒီတိုင်းနေလို့ဘာမှမဖြစ်တာတွေရှိပါလေတကားဟုတ်လားရှိပါဗျာအဲ့ဒါတွေကတော့ဘာမှအာမကိုရဘူးအဲတမာရီတော့ဖြစ်လို့ရှိရင်တော်တန်အာကိုရသေးတယ်တမာရီကိုမဖြစ်ဘူးတချို့က ကုသိုလ်တရားကိုပြောရအောင်မရှိဘူးဒီလိုနည်းတွေရှိပါတယ်အဲဒီတော့အဲ့ဒါတွေကညဇာရယဟောကြားတော်မူတဲ့နိလန်တိုင်မှုပဲနဲ့ဘေးဖဲ့ပြီးတော့မိမိတို့ထင်ရတွေဟောထားတာတွေကိုတကားဟောနော်အဲဒီတော့ကျင့်နေကျင့်ယုံတဲ့ကတော့သံဃာဘေးကမလွတ်မြောက်ဘူးသံဃာဘေးကလွတ်မြောက်ခြင်းညဇာဘုရားဆုံးမတော်မူတဲ့အတိုင်းမိမှန်လားမှန်တယ်ကျင့်ရလိမ့်မယ်တကားဟောလား မြတ်စွာဘုရားကဘာတွေဟောထားသလဲနှစ်ကဟောခဲ့တယ်မဂ္ဂင်7ပါးတရားဘောတခါဟောရနော်မဂ္ဂင်7ပါးဟောပါဗျာအဲမဂ္ဂင်7ပါးတရားတွေပဲမဂ္ဂင်7ပါးဆိုတာအကျဉ်းချုံလိုက်ရင်သီလသမာဓိပညာ၃ပါးပဲတခါဟောရနော်အဲသီလအကျင့်ကိုကျင့်ရမယ်သမာဓိအကျင့်ကိုကျင့်ရမယ်ပညာအကျင့်ကိုကျင့်ရမယ်သုံးခုဟုတ်လားမှန်ပါပါ ဒါဟုတ်တယ်ကြက်ကြက်သတိထားရမယ်သီလကျင့်ဖို့မလိုဘူးဆိုတဲ့လူလာလို့ရှိရင်တော့အင်းဒီလူကတော့တရားနီလာမဟုတ်ဘူးဟုတ်လားသတိထားတယ်အဲသတိထားတယ်ပေါ်တယ်ခုနေကာကလာသူတို့ကဖြတ်လန်းဆိုပြီးတော့လူတွေကလည်းမကျင့်ကျင်တဲ့လူတွေဆိုတော့သူကအတိလူတွေနဲ့ကြိုက်တယ်နီလာနေသူတို့ရှားလာတဲတော်တဲ့လူတွေပဲခွန်ကြီးချင်းချင်းမအောင်လို့ဆိုတာပြင်းတဲ့လူတွေကိုပြင်းတဲ့ဆေးပေးတာကိုတကားဝါရနော်မှန်ပါ သီလအကျင့်မို့ရမလိုဘူးဆိုရင်ဒီလူမညဘူးဘုရားသာသနာကမဟုတ်အပြင်ကတော့မှတ်တာဟုတ်လားမှန်ပါပြင်ပါပါအဲတမာရီအကျင့်ကျင့်မို့ရမလိုဘူးတမာရီအကျင့်ကျင့်လို့ရှိရင်ကိုပင်မနဲ့ပြောလို့ရှိရင်ဒီလူကတော့ဘုရားသာသနာနဲ့ဆန့်ကျင်မဲ့ဟောတာပဲဆိုတာကိန်းနေမှတ်ထားရမှာဟုတ်လားအဲဝိပဿနာအကျင့်ကျင့်မို့ရမလိုဘူးဝိပဿနာရှုဖို့မလိုဘူးဒီလိုတယောက်ကပြောခဲ့လို့ရှိရင်ဟုတ်လား ယဟန်ဝန်နဲ့သင်္ဃဝန်နဲ့ပဲဖြစ်ဖြစ်ဒူဝန်နဲ့ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီကဒီကဩကိနေတာမှတ်တာအဲ့ဒါဟာဘုရားအဆုံးမမဟုတ်ဘူးမဂ္ဂင်7ပါးတရားကအလွတ်ဖြစ်တဲ့တရားနော်အဲ့ဒါမှတ်တာမနေ့ကမဂ္ဂင်7ပါးဟောအဲခုဗန္ဓရာဘေးကိုမြင်ပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ဆိုတာဒီသီလသမာဓိပညာကျင့်နေကျင့်နေတဲ့ပုဂ္ဂိုလ်ပဲတကားဟောရနော်မှန်ပါ သာယံဘိက္ခုယဟနိဘိက္ခုသံဃာဘိက္ခုရှုမြင်၍သီလသမာဓိပညာရှင်ကိုကျင့်သုံးအားထုတ်နေသောပုဂ္ဂိုလ်သည်အဲတရားသာသနာမှာဝင်ရောက်သီလသမာဓိပညာရှင်တွေကျင့်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တဲ့ဘယ်လိုကျင့်ရမလဲဆိုတော့တထာတထာထိုထိုကျင့်ရာဖြင့်ဥပပရိခေယကာယေရှုရာဤရှုစင်ရာဤထိုထိုချင်းအားဖြင့်ရှုပါ တို့တို့ချင်းရကဘယ်လိုတော့ဆိုတော့ဒါရရာချင်းချင်းရချင်းဥပပရိကိယာမနေကရေရှိပါသည်နှလုံးသွင်းစဉ်ညာသည်ရှိတော့ယရာယရာချင်းချင်းအပြင်ဥပပရိခာတော်ကရေရှိသည်နှလုံးသွင်းစဉ်ညာသည်ရှိတော်ဟာနှလုံးသွင်းစဉ်ညာသောအာသထုပုဂ္ဂိုလ်အားဝိညာဏံစိတ်ဝိညာဉ်ဤ အဝိခိတံမပြန့်လွင့်သည်အဝိတတံမပြေသွားသည်အဘဖြစ်ရ၏အဲဒီလိုရှိရင်တဲ့စိတ်ဓာတ်မပြန့်လွင့်မပြေသွားဘူးဘယ်မသွားတာတော့ဆိုဗိဓာပြင်ပအာယုံညာနိုင် ယထာယရာချင်းချင်းချင်းအားဖြင့်ဥပပရိခာတော်ရှုစင်ဉ္ဉ္ရှိတော်ဝါရှုစင်ဉ္ဉ္သောအာသထုပုဂ္ဂိုလ်ဤဝိညာဏစိတ်ဝိညာဉ်ဤဗိဓာပြမယုံများသောအဝိကိတံမပြည့်လွင့်အားသည်မပြမပြည့်လွယ်အားသည်မမပြသွားသည်အဝိတတံမပြကျဲသည်မပြသွားသည်အတာဖြစ်ရ၏ ါဠိလိုကဝိခိတနဲ့ဝိသတနဲ့နှစ်ပုဒ်ဗမာလိုကတော့ပြန့်လွင့်တယ်ဆိုစကားလေးတစ်လုံးနဲ့ပဲနှစ်ပုဒ်လုံးအနေနဲ့ပြန်ဝင်သွားရနေတယ်လွင့်နေဝိခိတကလွင့်လွင့်ပြလိုက်လို့လွင့်သွားဝိသတကပြန့်သွားပြန်ကျဲတယ်အဲဒါဗမာလိုပေါင်းပြောလိုက်မှကောင်းတယ်တပုတ်စီတပုတ်စီဆိုရင်ဖွဲ့ပြီးဗမာစကားသူကတွဲရင်မှအဓိပ္ပာယ် အဝိကိတံအဝိတတမပြလွယ်မပြေးသွားသည်အတ္တဖြစ်ရ၏အချင်းချင်းချင်းရာအချင်းရှုလို့ရှိရင်စိတ်ဟာဗဟိတအပြင်းမအာယုန်တွေကိုမပြန့်လွယ်မပြေးသွားဘူးအဲဒီလိုမပြန့်လွယ်မပြေးသွားမှရှိရမယ်တဲ့ဒါဟောနော်မှန်ပါပါဗျာအပြင်းမအာယုန်တွေဆိုတာကဘာတွေလဲပြန့်လွယ်နေပြေးသွားတယ်ဆိုတာကဘာတွေလဲဒါကတော့နောက်ဝေဘာရမှာဝေဟုတ်တာပဲနော်မှန်ပါဝေဘာ ဒါအကျဉ်းချုပ်ပဲရှိတယ်ဣဇာတံအတွင်းသာနာနာယိအပ္ပန္တိတံသမတ္တမယမတိတိလိဟောတိဖြစ်၏အမတ္တမယမတိတိလိအာသာဖြစ်ရ၏ကိုအတွင်းဘက်မှာလည်းပဲဒီမနေရဘူးစိတ်ရအပြင်းသာမသွားရုံမဟုတ်ွယ်အတွင်းမှာလည်းဒီမနေစေနဲ့အတွင်းမှာလည်းမတီးအောင်ရှိရမယ်ဒါလို့ဆိုလို့ရတယ် အတွင်မာတည်နေတာကဘယ်လိုဟာလဲမတည်တာကဘယ်လိုဟာလဲစဉ်းစားရလိမ့်မယ်လားအနုပါရာယနာပရိဒသေးယအနုပါရာယမဆွဲလာမှုရဲ့နာပရိဒသေးယမဆာလောင်မတောင်းတာပဲရှိရ၏မဆွဲလာမင်းနဲ့ဆာလောင်တောင်းတာမှုလည်းကင်းသွားရမယ်အဲ့ဒီပုံနည်းအားဖြင့်ပြုရမယ်တတတရာထထချင်းအားဖြင့်ဥပပရိခေယကရရှိရ၏ဝါစုစံဆင်ရ၏နှလုံးသွင်းရ၏ အဲဒီလိုဆိုပါတဲ့ဒီမှာဘုန်းကြီးဆောင်းဖို့ရေးတာစိတ်ဓာဝိညာဉ်အပြင်းမထွက်အတွင်းပဲလည်းရလျက်မတည်ဆွဲမိလူကင်းဆာလောင်ရှင်းအောင်ရှုမှဆောင်တော့ဒါကခုနကပါဠိအ내ဆောင်းဖို့ရေးတာလွယ်လွယ်နဲ့လည်းမှတ်ရအောင်နားလည်းလည်အောင်လူလေးပဲလို့သိတာဝิญဉ်အပြင်းမထွက်တယ်သိတာဝิญဉ်အပြင်းမထွက်အောင်လည်းကြည့်ရမယ် အတွင်းပဲလည်းရလဲမတည်အတွင်းပဲလည်းရမတည်ဘူးနဲ့ပြင်လည်းမသွားစေနဲ့အတွင်းလည်းမရစေနဲ့နှစ်ခုကိုတာပါနော်အပြင်လည်းမသွားစေနဲ့အတွင်းလည်းမရစေနဲ့သီရဝิญญาပြင်မဲ့တဲ့အတွင်းမဲ့လည်းရလဲမတည်ဒါပဲလားဆိုသွဲမီလူကင်းဆာလောင်ရှင်းအောင်ရှုမဆောင်တော့အသွဲမီရဲ့လူကင်းစီရမယ်ဆာလောင်တော့နာမှုတွေလည်းကင်းစီရမယ် အဲမဆွဲလမ်းမဆားတော့အောင်လဲရှိရမယ်ရှိရင်ဘာဖြစ်တော့ဆိုတော့ဗိဒာဘိခွေဝိညာနေအဝိခိတေတတိအဝိခိတေအဝိတတေတတိဇတံအတန္တိတေအနုပါရဏပရိဒါသာတော့အနုပါရယအပရိဒါသာတော့အာယတေဇာတိဇာမရဏဒုက္ခသမုယသမောနာဟောတိဘိခဝေယံတို့ ဗိဓာပြမအာရုံများသောဝိညာဉ်နေဝိညာဉ်သည်အဝိခေတိအဝိတတေမပြန့်လွင်မပြေသွားရည်တတိရှိတော်အဲမပြန့်လွင်မပြေသွားအောင်ရှုနိုင်လို့ရှိရင်တဲ့စိတ်ဟာပြင်မဲ့လည်းပဲပြန့်လွင်ပြေသွားခြင်းမရှိတော့ဘူးဆိုလို့ရှိရင်ဒါကတစ်ပတ်ဣဇာတံအတွင်းပဲ၌အတာကြည့်တယ်မရတမတည်နေပြီတတိရှိတော်အတွင်းပဲလည်းရတည်မနေဘူးဆိုလို့ရှိရင်

အိုညာဖြစ်ခြင်းအိုခြင်းသေခြင်းဘေးဆိုးတွေတဲ့ဒါပဲလားဆိုမကဘူးဒုက္ခသမှုတွေကဆင်းရဲပေါင်းနေသာနေရဝဆင်းရဲပေါင်းနေအဲ့ဒါတွေမရှိတော့ဘူးတန်ဘောတန်ဘောဖြစ်ခြင်းနေနာဟောတိမရှိတော့ဘူးတဲ့အတိန်နောက်ခါကာလနဲ့ဇာတိဇရာမရဏဒုက္ခသမှုရသံမောပရိသေနေခြင်းဘဝတည်ဖြစ်ခြင်း အိုခြင်းသေခြင်းနှင့်တကွကျွင်းတော်သမ္မရာဝဆင်းရပေါင်းဤဖြစ်ခြင်းသည်နာဟောတိမရှိတော့၏အဲခုနပြောတဲ့အတိုင်းအပြင်းပဲလည်းစိတ်မပြန့်လွင်စေနဲ့အတွင်းပဲလည်းရပြီမနေစေနဲ့ဇလာမှုဇလာမှုလည်းမရှိစေနဲ့အဲဒီတော့ပြည့်စုံအောင်ရှုနိုင်လို့ရှိရင်အဲဒီပုဂ္ဂိုလ်မှာ နောင်ခါကာလနဲ့ဘဝဖြစ်ဖြစ်ချင်းဆိုတဲ့ဇာတိပိဇာတိဒုက္ခမရှိတော့ဘူးသရာအိုခြင်းပဲမရှိတော့ဘူးမရဏသိခြင်းပဲမရှိတော့ဘူးဒါပဲလားဆိုဒီပြင်သန္တရာဝဆင်းရဲတွေလည်းမရှိတော့ပါဘူးတဲ့ဆင်းရဲတွေအကုန်လုံးကြီးပါတယ်တကားဟောနော်မှန်ပါပါဗျာအဲကြောင့်ခွန်ကြီးဆင်းရဲတွေအကုန်ကြီးဆင်းရဲဆိုတာဒါရှိတာပဲသန္တရာဆင်းရဲတွေဇာတိဒုက္ခသရာဒုက္ခဗျာတိဒုက္ခ ဓမ္မစကြာတရားမှာဟောတာသတမင်္စဘိကွေဒုက္ခအရိယသစ္စာဘိကွေယံတောဒုက္ခံဆင်းရဲသောအရိယသစ္စာအရိယာတော်သိရသောအမှန်တရားဒီကဓမ္မစဘေဘာနိဒုက္ခအရိယသစ္စာဆင်းရဲဆင်းရဲအစ်ဖြစ်တဲ့အရိယသစ္စာတရားဆိုတာဘယ်ဟာလဲဆိုတဲ့အခါဇာတိတိဒုက္ခံ အဲသာတိတိဒုက္ခပြိတိနေရခြင်းဘဝတည်းဖြစ်ရခြင်းကလည်းဆင်းရဲတယ်ဘဝတည်းဖြစ်ရခြင်းဘာဖြစ်လို့ဆင်းရဲတော့ဆိုတော့ချင်းမိဘနဲ့ပြိတိနေရတဲ့ပုဂ္ဂိုလ်ဆိုရင်မိဘနဲ့အောင်းနေရတာ9လ10လဆိုတော့အကြာကြီးပဲဒါဝဲမဆင်းရဲဘူးလားဆင်းရဲလားဗျာဆင်းရဲတယ်တချို့ကမဆင်းရဲပါဘူးတဲ့သူကသူနေသားနေတာပဲဆိုပြီးတော့ကြောင်းမြန်ခေါ်တဲ့ပုဂ္ဂိုလ်တွေဖြည်းဖြည်းတကဝဲဟုတ်လား ကောင်းပြပါလေအဲသူကသူကအရှိကောင်းမဟုတ်ဘူးသေချာရှိတယ်စာနဲ့ရေးထားတာသူစာစာကိုရေးထားသေးတာဟောရုံနဲ့မဟုတ်ဘူးဆိုတာသူကဇိမ်ကြနေတာတဲ့ဒီမှာမိဝါနဲ့ကလေးကဘာမှမဖြစ်ဘူးတဲ့သူစာအဲကျန်းစရာတွေကသာမိဝါနဲ့ပြည်သူနေရလို့ရှိရင်အမိကအပူစားရင်ပူရဲ့အေးစားရင်အေးတဲ့ဒုက္ခရောက်တဲ့ဘာကြံစားတယ်ပြောတာပြောတာတဲ့မိဝါနဲ့ကလေးကတော့သူကဇိမ်ကြနာတဲ့ဘာမှမဖြစ်ဘူးတဲ့သူဒီလိုဟောတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်အာဟောကြတယ်တော့ကောင်းတယ် သူများတွေသံဃာဆင်းရဲညီငွေရောဟောရတာသူကပြောအောင်လို့ဟောရတာကိုသံဃာကြောတဲ့ပုဂ္ဂိုလ်တွေကကြိုက်တယ်ဒီလိုတရားသံဃာကြောတဲ့ပုဂ္ဂိုလ်တွေကဒီလိုတရားတွေဟောကြဒါပေမဲ့ဆင်းရဲပါလေမိဘနဲ့ပြည်တယ်နေရိုက်အဲမိဘနဲ့ပြည်တယ်နေရတော့လူဖြစ်နေပေမဲ့လူဖြစ်မှလည်းမသိဘူးတကဟောရဟုတ်လားမှန်ပါမသိပါဗျာ ဝါနဲ့ပြည့်စုံနေရကလလာရည်ကြီးရဲ့မျက်စိနဲ့မမြင်နိုင်သေးဘူးပထမအစသေးလေးပဲခုနောက်နိုင်ငံစူးစမ်းရှာဖွေရဲ့ဆရာဝန်တွေကစူးစမ်းရှာဖွေထားရမှာလေအမှန်သေးပါတယ်ပြည့်စုံနေကိုရအစသေးလေးပဲမျက်စိနဲ့မမြင်နိုင်ဘူးတဲ့သူကလည်းပြောတယ်ပဂရိမျက်စိတော့မမြင်နိုင်ဘူးသူမှန်ဘလူးတွေနဲ့တော့မြင်ပါတယ်အမှန်သေးတဲ့ရုပ်ကလေးအဲ့ဒီကနေပြီးတော့မိဘဝနဲ့မရိတ်တွေနေလား ပြီးတော့မျက်စိကလည်းမမြင်ရနားကလည်းမကြားရသူများလည်းမေးတော့မဖြစ်ငါပဲရောက်နေပါလိမ့်မလို့လို့ဖြစ်ပေဘူးလားဖြစ်ပါဗျာอืมသိရင်ပဲဆိုညစ်ကြပြီအဲ့ဒီငါပဲရောက်နေပါလိမ့်ငါဘာများဖြစ်နေပါလိမ့်မလို့ဟုတ်လားသိရင်ကြတော်တော်ကောင်းတယ်ဘာမှမဖြစ်နိုင်အောင်တော့အနေသာထိုင်တာရှိနေအောင်တော့ကိုယ့်ကိုယ်အကြောင်းကိုသိကျင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်သိညစ်ကြကောင်းတယ် ရောက်နေမှနေဘာမှမနေဘုန်းကြီးတော့စဉ်းစားကြည့်ရတော့ကြောက်เสียကောင်းတာပဲဒါအမိဝါနဲ့လူလူဖြစ်နေတာဟုတ်လားမှန်ပါပါဗျာလူမဖြစ်ဘဲနဲ့တိတ်ပြင်းတိတ်ဆန်တွေသွားဖြစ်နေရဲ့နွားဝန်းနဲ့ကျွဲဝန်းနဲ့ဆင်တို့မြင်းတို့ဝန်းထဲမှာသွားပြိနေနေရင်ဒါပြီးကြောက်เสียကောင်းတာပေါ့ကြောက်เสียအလွန်ကောင်းတာအဲမွေတို့ဘာလို့သိရင်ပူကုန်နေကြောက်เสียကောင်းတာတွေအများကြီးရှိပါသေးတယ်ကောင်နော်မှန်ပါပါဗျာဒါကမြင်ရတာလေတဲ့မျက်စိနဲ့မမြင်ရတဲ့ ဒိဋ္ဌာတို့မရဲတို့ဆိုတာရှိသေးတကားပဲဟုတ်လားအဲဘယ်မှမသက်သာဘူးပြိတ္တိနေရလို့ရှိရင်ဘယ်မှမသက်သာပြိတ္တိနေပြီးတော့မွေးလာလို့ရှိရင်လည်းပဲယုတ်တည့်လူဆိုလို့ရှိရင်ယုတ်တည့်သွားနိုင်လာနိုင်လားမဟုတ်စကားပြောနိုင်လားမဟုတ်လုံနိုင်ကိုင်းနိုင်လားမဟုတ်ဆင်းရဲပါပဲဒါပဲဟုတ်လားမှန်ပါပါဘုရားထွက်ပြေးတော့မဖြစ်လို့ဒါပဲဒီလိုအဖြစ်မျိုးတွေလူချင်းစရာမကောင်းပါဘူးဘာမှနေရာမကြဘူးကြောက်စရာပဲ အဲ့ဒီပရိသေနေခြင်းအကြောင်းပြုပြီးတော့အဲ့ဒီဘဝတဘဝလုံးဆင်းရဲတွေဟာပရိသေနေခြင်းကလာတာတကားဟောရဟုတ်လားမှန်ပါပါဗျာအဲလောကမှာဆင်းရဲတဲ့ဘဝတွေရောက်ပြီးဆင်းရဲနေရတယ်ဆိုတာဘာကြောင့်လဲစဉ်းစားကြည့်လူလူဖြစ်လာတော့မဟုတ်လားတကားဟောမှန်ပါလူဖြစ်လာတော့သူကသူဆင်းရဲဆင်းရဲမဲ့လူလူဘဝသူဖြစ်လာတော့အဲ့ဒါလူဆင်းရဲဖြစ်ရတယ်တဲ့ဖြစ်ရဘဝမှာ စာရေးတော်ရေးနေထိုင်အစသာရအစင်မပြေဒုက္ခတွေရောက်ရှိတာဗောဒကာရောနော်ရှိတာပါဗျာနေမကောင်းထိုင်မကောင်းတချို့ယောဂဝေဒနာတွေငငယ်တွေကတည်းကယောဂဝေဒနာတွေကုသနေရအကြီးကျယ်ယောဂဝေဒနာတွေဖြစ်ဒီလိုဟာတွေလည်းရှိတာပဲဒကာရောနော်ရှိတာပါဗျာတချို့ကလည်းပဲအဲနိုင်တဲ့ပုဂ္ဂိုလ်တွေကနှိမ့်ဆက်နှိမ့်ဆက်နှိမ့်ဆက်ညှင်းဆဲမှုတွေခံပြီးတော့နေရဒီလိုဟာတွေလည်းအများကြီးရှိတာပဲတဲ့ဒါတွေကဘယ်ကလာတော့စဉ်ဘဝအသစ်ဖြစ်လို့မဟုတ်လားတကားဝယ်ဟမ် ဘဝအသေးဖြစ်လို့မဟုတ်လားဘဝအသေးဖြစ်လို့อืมဘဝအသေးမဖြစ်ရင်ဒီလိုဒုက္ခတွေဘယ်ရောက်နိုင်မလဲမရောက်နိုင်အဲလူတွေမမြင်ရတဲ့ပြိတ္တာဖြစ်နေလို့ငါပြဒုက္ခတွေရောက်တယ်ဆိုတာလေပြိတ္တာဘဝဖြစ်လို့ဒိဋ္ဌာနေနွားဖြစ်လို့ဒုက္ခဖြစ်ရကျွဲဖြစ်လို့ဒုက္ခဖြစ်ရအဲမြင်းဖြစ်လို့ဆင်းဖြစ်လို့ကိုယ်ပေါင်းနေဖြစ်လို့အစရှိတဲ့ချင်းဆင်းရဲတွေ သူ့ဘဝနဲ့သူတွေ့ရတာတွေလည်းအဲ့ဒီဘဝတွေသွားဖြစ်လို့သာဝဲရနော်မှန်ပါဗျာငရဲဆိုမမြင်ရဘူးအဲ့ဒီငရဲမှာငရဲဒုက္ခတွေရောက်ရတယ်ဆိုတော့ငရဲဘဝအဖြစ်သွားဖြစ်လို့မဖြစ်လို့ရှိရင်တော့ဒုက္ခမရောက်ဘူးတဲ့ဒါကြောင့်ဘဝအဖြစ်ဖြစ်ခြင်းဟာဆင်းရဲပါပဲတကယ်ကြောက်စရာကောင်းတာပဲတကယ်ဟောနော်မှန်ပါကြောက်စရာကောင်းပါဗျာအဲကြောက်စရာကောင်းမယ်တချို့ကပြီးဘဝမယ်လည်းသဘောကျတာရှိသေးတယ်ကွာပဲနော် ဘယ်လိုဘဝရှိရပါလို့ဤဘာရှိရပါလို့ညာရှိရပါလို့ဒီလိုသုတောင်းတာရှိရတာကိုအဲအဲ့ဒါဟာဆင်းရဲဆင်းရဲတွေသုတောင်းနေပြီမြည်ရတော့ဆင်းရဲဖို့ရတယ်လက်ခံနေတာသုတောင်းတယ်နောက်အိုရတဲ့ဆင်းရဲတဲ့ဒါကတော့အိုတဲ့လူကြီးကြည့်ပေါ်တာပေါ့နော်အဲကြည့်တဲ့ပုံစံတွေကသူများကြည့်ကြရမလို့ပါဘူးကိုယ့်အကိုကြည့်လိုက်ရင်ဟိုသာဆင်းရဲတာမတွေ့ပဲဘူးလားတွေ့ပါဗျာအဲနားတယ်ဆိုတာကလည်းပဲဒီထဲမှာပါလာပဲသေးတာကတော့မကောင်းဆုံးဘောတကာဝါရနော် နောက်ပြီးတော့သောကပရိဝဒုက္ခဒေါမနတာဥပါယတာဒါတွေကလည်းဆင်းရဲတွေတဲ့ပြီးတော့အလိုရှိတာတွေမရတာဆင်းရဲဆုံးပဲတဲ့ဒါကရှိပါလေကောနော်မှန်ပါရှိပါအားလုံးဒုက္ခသစ္စာတရားဝေဘာနာတယ်ဒါတွေသိဟောလို့မဖြစ်ဘူးကဒီမှာကောင်းစင်ရုံကြည့်ရင်အဲဒီတော့အဲ့ဒီဆင်းရဲတွေအကုန်ကြီးနေဇာတိသရမရဏ သာတိဘဝတိဖြစ်ခြင်းဆင်းရဲလည်းငြိမ့်တယ်သရအိုခြင်းဆင်းရဲလည်းငြိမ့်တယ်မရဏသိခြင်းဆင်းရဲလည်းငြိမ့်တယ်နောက်ပြီးတော့ကျွမ်းကြံတဲ့ဒုက္ခသမှုတွေကဗာမယဝဆင်းရဲတွေဟူသမျှလည်းအကုန်လုံးငြိမ့်တယ်ပြီးတော့ဒီတရားကျင့်စရာသိကောင်းတာဘောတကားဟောနော်ဆေးတလက်ထဲနဲ့ယောဂတွေအကုန်လုံးပြောက်တယ်ဆိုလို့ချင်းအဲ့ဒီဆေးဖုံးမတာမယ်ဘူးလား အဲဒါမြတ်စွာဘုရားဟောထားတဲ့တရားသေးတယ်လက်ထဲနဲ့ဘဝသေးဖြစ်ခြင်းလဲဘဝသေးဖြစ်ခြင်းဆင်းရဲလဲငြိမ့်တယ်။ကိုခြင်းဆင်းရဲလဲငြိမ့်တယ်၊သိခြင်းဆင်းရဲလဲငြိမ့်တယ်။အမညာဘဝတွေဖြစ်ပြီးအမျိုးမျိုးထူထူတွေ့ကြုံရမယ်ဆင်းရဲတွေလည်းငြိမ့်တယ်ဆိုတော့ဆင်းရဲတွေဟူသည်များအကုန်ငြိမ့်တယ်ဆိုတော့မြတ်စွာဘုရားပေးတဲ့ဒီသေးနည်းသိကောင်းတဲ့သေးဘောတကားဟောနော် အဲဒီကောင်းတဲ့စိတ်ကြီးလေးဆိုကြအောင်လေဟုတ်လားဆိုပြီးမှလည်းရှင်းရမယ်စိတ်ဓာဝိညာဉ်အပြင်းမထွက်အတွင်းပဲလေရလျက်မတည်ဆွဲမီလူကင်းခါလောင်ရှင်းအောင်ရှုမှဆောင်သောစိတ်ဓာဝိညာဉ် ပြင်းမထွက်အတွင်းပဲလေရလျက်မတည်သွဲနေလိုကင်ခါလောင်ချင်းအောင်ကျွမဆောင်တော်သိဒ္ဓဝိညာဉ်အပြင်းမထွက်အတွင်းပဲလေရလျက်မတည် တွယ်မီလိုကင်းသာလောင်ရှင်းအောင်ရှုမဆောင်သောနောက်နောင်ဖြစ်၍ဘုသေးရေနှင့်နောက်နောင်ဖြစ်၍ဘုသေးရေနှင့်ဝန်လေးစွာလှဒုက္ခခပင်လုံးဝကင်းသည် ပင်ဥဒေမိန်ကိုနီနောက်နောင်ဖြစ်၍ကိုသေးလေးနှင့်ဝန်လေးစွာလားဒုက္ခခပင်လုံးဝကင်းသည်ဝိပင်ဥဒေမိန်ကိုနီ စိတ်ဓာတ်ဝိညာဉ်ပြင်မထွက်စေနဲ့တဲ့စိတ်ပြင်မဲ့မသွားစေနဲ့မပြန့်လွင့်စေနဲ့မပြန့်လွင့်အောင်ရှုရမယ်ဘယ်လိုရှုရမလဲဆိုတာကနောက်သားကြမှာဟောရမယ်ခေါင်းစဉ်သင်လုံးကြီးတယ်အတွင်းမဲ့လည်းရလျက်မတည်အတွင်းမှလည်းရတည်ပြီးတော့မနေစေနဲ့အတွင်းမှလည်းရတည်မနေအောင်ရှုသွားရမယ်ဒါပဲလားဒါရင်မကားသေးဘူးဆွဲမိလို့ကင်းစားလောင်ခြင်းအောင် အစွဲလန်းနေလဲกินเสียရမယ်တဲ့အစွဲလန်းနေกินပြီးတော့ခါလောင်ခြင်းတောင်းနာခြင်းလည်းမရှိเสียရဘူးအဲဒီခါလောင်တောင်းနာခြင်းกินအောင်လည်းရှုနေရမယ်သွဲမီလိုကင်းဆာလောင်ရှင်းအောင်ရှုမှတ်ဆောင်တော့ရှုမှတ်ပြီးတော့သွားလို့ရှိရင်တဲ့ဘာဖြစ်မလဲနောက်နောင်ဖြည့်ရေဩသေးရေနဲ့ နောက်နောက်ဖြစ်ပြီးနောက်ခါကာလမှာဖြစ်ပြီးဖြစ်ပြီးဆိုတာဇာတိသစ္စာနေရာချင်းပဲမဟုတ်လားတကားဝဲဟမ်မှန်ပါဗျာဘဝသည်ဖြစ်ပြီးတယ်လည်းပဲကျင်းပါလိမ့်မယ်နောက်နောက်ဖြစ်ပြီးဩသေးသေးနဲ့ဩဝိသေးသေးတွေလည်းကျင်းပါလိမ့်မယ်ဇာတိဘေးသရာဘေးမရဏဘေးပေါ့အဲဒါပဲလားဆိုတော့မကဘူးနောက်နောက်ဖြစ်ပြီးဩသေးသေးနဲ့ဝန်လေးစွာလားဒုက္ခကပင်ဝန်လေးစွာလားကတော့ ။ဒါရန်လည်းရအောင်လေးလဲလေးနဲ့သွားအောင်ဘုန်းကြီးကထည့်တာဝန်လေးစွာလား။သိရတယ်ဆိုဝန်လေးတယ်မို့လားတကားဟောရ။ဝန်လေးပါဗျာ။ဝန်လေးရဲ့မိမိတို့ခန္ဓာဝန်ကြီးဆောင်းနေရဒီခန္ဓာဝန်ကြီးအကြောင်းပြုပြီးတော့သိရတယ်နေ့စဉ်တွေ့နေရတာကိုတကားဟောရနော်။မှန်ပါတွေ့နေရပါဗျာ။တွေ့နေရတယ်ဒီခန္ဓာဝန်ကျမ်းကျမ်းမာမာနဲ့ကံကံကအကျိုးပေးကောင်းလို့ချမ်းသာသာပြည့်ပြည့်စုံစုံရှိနေတဲ့ပုဂ္ဂိုလ်ကတော့ မိမိတို့ခန္ဓာကြီးနဲ့ဟာရတော်နေတယ်ကောင်းနေတယ်ဒီလိုထင်နေတယ်ဘုရားဝါရနော်မှန်ပါဗျာဒါကသူကြမ်းမာတုံးလေးပဲမကြမ်းမာတဲ့တင်းနေဒုက္ခတွေတဲ့တင်းနေကြတော့အဲဒီကြတော့သူကဒီခန္ဓာကြီးမကောင်းဘူးဆိုတာသူ့လိုလိုသဘောပေါက်လာပါတယ်ဒါဝါရနော်မှန်ပါဗျာဟောလေးစွာလားဒုက္ခသဖြင့်တဲ့ဘာတွေတော့ဆိုရင်သောကပရိဒေဝတဲ့ဒုက္ခဒေါမနသဥပါယာသအပိယိသံပြောကဒုက္ခပိယိဝေပြောကဒုက္ခ ယံပိသနာလပိဓာမိဒုက္ခံဆိုရယ်အဲ့ဒီဒုက္ခတွေပေါ့အများကြီးပဲသူကဆိုရင်ဇာပူပန်ရရှိတဲ့အခါဆိုရင်ကပူပန်ရတယ်ဆင်းရဲတယ်ငိုကြွေးဇာရှိတဲ့အခါကာလကြတော့ငိုကြွေးရတယ်ဆင်းရဲတယ်ဘောကပြိတွေပါဒုက္ခတဲ့ကိုဆင်းရဲတယ်ကိုဆင်းရဲတယ်ဆိုရဲမှာနာကျင်ကြိုက်ခဲအစရှိတဲ့ဆင်းရဲတယ်အလိုလိုဖြစ်တာလည်းရှိသူတော်ရဲ့ပြောကကြောင့်ဖြစ်တာလည်းရှိ အဲဒီဆင်းရဲတွေရှိပါတယ်လောကပရိဒီဝဒုက္ခဒေါမနတာစိတ်နှလုံးကသာရတာတွေတဲ့စိတ်တွေကစိတ်မချမ်းသာစရာတွေကိုယ်လိုတိုင်းမပြီးတာတွေဝီရွယ်ကြအထမမြောက်တာတွေအဲဒီလိုအကြောင်းမညွတ်တာတွေနဲ့တွေ့တိုင်းတွေ့တိုင်းစိတ်နှလုံးမသာမှုစိတ်ဆင်းရဲမှုတွေဆိုတာဖြစ်ကြရတယ်အဲဒါရဆင်းရဲတွေပဲဥပါယတစိတ်ကျင်းစွာပင်ပန်းရတယ်တဲ့တကယ် အရေးကြီးဆောင်ရွက်နေတဲ့ကိစ္စတွေမပြီးလို့အဲအရေးကြီးမလားညှော်လင်တောင်းတထားတဲ့အရာဝတ္ထုတွေပျက်စီးချိုးယွင်းသွားတဲ့အခါကာလကြာဖြစ်မှဖြစ်ရလေခြင်းဆိုပြီးတောက်တစ်ခေါက်ခေါက်နဲ့သိပင်မာပါလေရှိသေးတယ်အဲ့ဒါတွေဆင်းရဲတွေပဲအပိယေဤသံယောဂောဒုက္ခပိယေဝေပြောဝောဒုက္ခအပိယေဤမချစ်မနစ်တရားသောပုဂ္ဂိုလ်တို့နှင့်သံယောဂောပေါင်းမဲ့ရှင်တွေ့ရခြင်းနဲ့ဒုက္ခဆင်းရဲပဲ မုန်းတဲ့ပုဂ္ဂိုလ်တွေမတည့်တဲ့ပုဂ္ဂိုလ်တွေနဲ့အတူနေရလို့ရှိရင်မဆင်းရဲဘူးလားတကားဝဲလုံးဆင်းရဲပါဗျာအေးမုန်းတဲ့ပုဂ္ဂိုလ်တွေကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်တွေနဲ့အတူနေရရင်ဆင်းရဲကိုကနိုင်ရင်တော်တော်ရှိသေးရဲ့တကားဝဲကြီးကိုကသူကနိုင်နေရင်ခက်ဘူးလားမှန်ပါခက်ပါဗျာအဲ့ဒါယူကြည့်တာအဲမုန်းတဲ့ပုဂ္ဂိုလ်မရှိတဲ့ပုဂ္ဂိုလ်နဲ့အတူနေရဆိုတာကိုယ်နဲ့ဓာတ်လူလည်းရှိမှာပဲဓာတ်လူနဲ့နေရရင်လည်းဆင်းရဲတာပါပဲတကားဝဲဟုတ်လားဆင်းရဲ ကိုယ်တဲ့အောက်ကြတဲ့ပုဂ္ဂိုလ်နဲ့တူနေရတာလည်းဆင်းရဲသေးတာပဲကိုယ်တဲ့အထက်ကြတဲ့ပုဂ္ဂိုလ်ကကိုယ်နှိမ့်စင်မဲ့ပုဂ္ဂိုလ်နဲ့တူနေရရင်တော့အင်းပြောကြမရှိဘူးကွာသိဆင်းရဲတာပဲဟုတ်လားသိဆင်းရဲတာပဲဒါကပုဂ္ဂိုလ်အနေအာယဝတ္ထုတွေကလည်းရှိပါသေးတယ်ကိုယ်မကြိုက်တဲ့အာယဝတ္ထုတွေနဲ့ရတွေ့နေရတယ်တဲ့မကောင်းတာတွေမြင်ရမကောင်းတာတွေကြားရမကောင်းတာတွေနားရမကောင်းတာတွေစားရမကောင်းတာတွေတွေ့ထိရ စိတ်ကုသနာကြမ်းစီရရင်လည်းမကောင်းတာတွေဆင်းရဲဖို့ရတယ်စိတ်မချမ်းသာစရာတွေဆင်းရဲမိပြီးတော့ပေါ်နေတယ်တော်တော်ကြရင်ဘာဖြစ်မလို့လို့ညာဖြစ်မလို့လို့ဒီလိုတစ်စိတ်တည်းတလားလားနေရတဲ့ပုဂ္ဂိုလ်တွေမရှိဘူးလားတကားဟောရှိရပါဗျာရှိတယ်တချို့ကောင်းကောင်းမအေးရဘူးကောင်းကောင်းမစားရဘူးဘာဖြစ်မလဲညာဖြစ်မလဲနဲ့မဖြစ်ပေမဲ့လို့လည်းစိတ်ထဲကကြောင်းကြကြနဲ့ပင်ပန်းပြီးတော့နေရတာတကယ်ရှိတယ်အဲဒီလိုပင်ပန်းကြောင်းကြတဲ့အတိုင်းတကယ်လည်းပဲဒုက္ခတွေတွေ့ရတဲ့ပုဂ္ဂိုလ်လည်းရှိတာပါပဲတကားဟောနော်မှန်ပါရှိရပါဗျာ မချစ်မနစ်တဲ့သောပုဂ္ဂိုလ်တွေနဲ့မချစ်မနစ်တဲ့သောအာယုန်တွေနဲ့တွေ့နေရတဲ့ဆင်းရဲတွေတဲ့ဒါတွေလည်းကျင်းမယ်ပြီးရင်ဝိပယောဂဒုက္ခချစ်ရတဲ့ပုဂ္ဂိုလ်တွေနဲ့ကွဲကွာရတယ်သိခင်တဲ့ပုဂ္ဂိုလ်တွေနဲ့ကွဲရတယ်ဆိုတာတော့ဆင်းရဲတာအနတ်ထင်ရှားနော်တကားဟောမှန်ပါသိကြပါဘူးရှိတဲ့ပုဂ္ဂိုလ်တွေနဲ့မကွဲကြညာဘူးဒါပဲမဲ့လို့ဒီကွဲရှင်ကွဲတနည်းနည်းကြတော့ကွဲကြတာပဲအဲ့ဒီမှာ ဝမ်းနဲ့ပဲလက်ငိုကြနေကြကြဟောဒုက္ခတွေရောက်ကြအာအသက်ကြီးပုဂ္ဂိုလ်တွေအသက်မဲ့ရှေ့ရတဲ့အာယဝတ္ထုတွေနဲ့ကွဲတာကလည်းပဲဆင်းရတာပဲအာအဲ့ဒါကတော့ပစ္စည်းဥစ္စာတွေပေါ်တာပေါ့နော်ပစ္စည်းဥစ္စာတွေအဆင်းအဆင်းအာယအဆင်းနဲ့ပတ်သက်ပြီးတော့အာယဝတ္ထုတွေအဆင်းနဲ့ပတ်သက်ပြီးတော့ အဲဆလာပပတင်းတဲ့တဲ့ဝိထုပစ္စည်းတွေအဲဒါပျောက်ပြက်သွားမယ်တနည်းနည်းနဲ့ပေါ့ဗနည်းနဲ့ပျောက်ပျောက်အဲဒီလိုပျောက်ပြက်သွားလို့ရှိရင်စိတ်မချမ်းသာဖြစ်ရတယ်အတန်အာယံဝိထုတွေအနအာယံဝိထုတွေရတာအာယံဝိထုတွေတွေးသည့်အာယံဝိထုတွေအဲဒီပစ္စည်းဥစ္စာတွေချစ်ခင်တတ်မဲ့ပြီးတော့နေတဲ့ပစ္စည်းတွေပျောက်ပြက်သွားလို့ရှိရင်ဆင်းရဲတယ်တဲ့ချုပ်ပုဂ္ဂိုလ်မှာ စိတ်တွေပါလေဖောက်ပြန်ယူလဲယူရတယ်ကျုပ်ပုဂ္ဂိုလ်သေတယ်သေရတယ်တကားပဲဟုတ်လားမှန်ပါဗျာအဲဒါဖြစ်ရတဲ့ဝတ္ထုအာယုံပုဂ္ဂိုလ်တွေနဲ့ခွဲခွာရတယ်တဲ့ဆင်းရဲပုံတွေအဲဒီဆင်းရဲတွေလည်းငြိမ်းပါတယ်တဲ့ယံပိဇာနာလေတံမိဒုက္ခံကိုလိုကြည့်တာမရတာကလည်းဆင်းရဲတယ်တဲ့ရေးကြည့်ဖို့တကားပေါ့နော်ကိုလိုရှိတာလေးရနေပဲဆင်းရဲမလို့ကိုလိုရှိတာတွေကမရတာခက်တယ်လောက လောကပစ္စည်းအသုံးဆောင်တွေလည်းကိုလိုရှိတာမရရင်ဆင်းရဲတာပဲတရားတော်ဘက်ကတော့ဒါဟောတော့အိုခြင်းမဟုတ်လားမှန်ပါဗျာမအိုခြင်းပဲလေဒီနေ့ကျအိုးလာတာပဲအိုးလာတော့ဆင်းရဲတယ်ဟုတ်လားဆင်းရဲပါဆင်းရဲတယ်မနာခြင်းဘူးဒီနေ့ကျရင်မကြမ်းမာနာပြတယ်ဆင်းရဲတာပဲဆင်းရဲပါမသေးခြင်းဘူးတဲ့ဒီနေ့ကျလို့ရှိရင်ပြင်ပြေးကြတာပဲတဲ့ဆင်းရဲတယ်အဲဒါ ကိုလိုရှိတဲ့အတိုင်းမပြည့်စုံတာကလည်းဆင်းရဲတယ်အဲ့ဒီဆင်းရဲတွေအကုန်ငြိမ့်မယ်တဲ့တကားပါနော်နောင်နောင်ဖြစ်ရေးဥသေးသေးနဲ့နောင်နောင်ဖြစ်ဥသေးသေးတွေဒီခုဘဝပြိတ္တွေကတော့ဖြစ်ပြီးသားမို့ဒါတော့မတတ်နိုင်ဘူးတကားဟောနော်အဲဒီဘဝအတွက်ကတော့မအိုးအောင်လို့တရားကျင့်တာနဲ့မအိုးပဲနေပါမလားမတတ်နိုင်ဘူးဟုတ်လားဒါကတော့ဒီကံကအကျိုးပေးလို့လွန်းနေပြီကိုတကားဟောရနော်ဒါကတော့မပယ်နိုင်ဘူး နောက်နောင်ဖြစ်ရဩသေးရေနဲ့ဝန်လေးစွာလားဒုက္ခကပင်လုံးဝကင်းပြီဒုက္ခဆိုရင်ဒုက္ခဆိုတာဆင်းရဲတာကတော့ဒါကတော့ငါပေါ်နေပါပြီဒုက္ခနဲ့ဆင်းရဲနဲ့ကလေးရာစာကြီးအကုန်လုံးနားလည်နေတယ်ဒုက္ခခပင်နဲ့ခပင်ဆိုတာပေါ်ရတာရှင်းစကားကိုဒါလည်းပဲနားလည်တာများပါတယ်ဒုက္ခအလုံးလို့ဆိုလိုပါတယ်ခပင်တို့ခပဲတို့အလုံးစုံဟောတယ်အကျွမ်းမဲ့အလုံးစုံဆင်းရဲဟူသည်များအကုန်လို့ဆိုလိုပါတယ် ဒုက္ခခဗျံလုံးဝကင်းသည်ဝိပင်ဥဒေမိန်ကုန်ဤဥဒေတာဝိပင်ကဒေသနာတရားတော်ကမိန်ကုန်တဲ့ကားတဲ့တစ်ခေါက်ဆိုလိုက်ကြအောင်စိတ်ဓာဝိညာဉ်အပြင်းမထွက်အတွင်းပဲလဲရလျက်မပြီးသွဲမိလူကင်းခါလောင်ရှင်းအောင်ရှုမှဆောင်တော် လောင်ဖြစ်ရဲ့ကိုယ်သေးသေးနဲ့ဝန်လေးစွာလားဒုက္ခသဘင်လုံးဝကင်းသည်ဝိပင်ဥဒေမိန်ကုန်ဤအဲဒီဒေသနာကိုဒီလိုအတူတူကလေးဟောပြီးတော့မြတ်စွာဘုရားက ခန္ဓာကုရီတဲ့ပြန်ကြွပြီးသွားတယ်တဲ့တကားဝဲဟုတ်လားမှန်ပါဗျာဉာဏပရိသတ်တွေကတော့ရှေ့ဆက်ပြီးမြတ်စွာဘုရားဘာဟောမလဲလို့နားထောင်နေကြမြတ်စွာဘုရားမဟောတရားပလင်ကထပြီးတော့ခန္ဓာကုရီတဲ့ကြွသွားတယ်ဆိုတော့တရားနာပရိသတ်တွေကအားမရပဲနဲ့ရှင်းနေမှာပေါ့တကားဝဲဟုတ်လားမှန်ပါအားမရဖြစ်တော့အဲအခုလဲဘုန်းကြီးကဒီကအချင်းချုပ်တော့ဟောပြီးပြီဒီကနေပြီးဘုန်းကြီးပြန်သွားလို့ရှိရင် စကားဟောတော့ဘာတွေနဲ့ရှင်းကြောက်ပြီးတော့ပဲအဲ့ဒါကြားတာစကားဟောနော်မှန်ပါဗျာအဲညစွာဘုရားကဒီအချင်းချုပ်ကလေးဟောပြီးတော့ကြွသွားတယ်လေอืมအဲရှင်းကိုဘာတွေဟောမလဲဆိုတာအမှန်အာယုံပြုပြီးနားဆိုင်နေတော့ညစွာဘုရားကြွသွားအကြောင်းတော့ရှိပါတယ်ညစွာဘုရားသူတတိအဲ့ဒါသာဝကမဟာသာဝက မထေကြီးတွေယဟနာပုဂ္ဂိုလ်ကြီးတွေရှိတာကိုတကားဟောရနော်အဲ့ဒီပုဂ္ဂိုလ်တွေကဒီတရားကိုဝေဖန်ပြီးဟောနိုင်တဲ့ပုဂ္ဂိုလ်ရှိတော့အဲ့ဒီလိုဝေဖန်ပြီးဟောပါစေဒီလိုဝေဖန်ပြီးဟောတော့ပို့ပြီးတော့သိဝင်စားမှုရှိမယ်တရားနှလုံးသွင်းပြီးသဘောပေါက်မယ်လို့မြတ်စွာဘုရားကဒီလိုအာယုံပြုပြီးတော့ကိုယ်တိုင်မဝေပါမဲနဲ့ခန္ဓာကိုယ်တွေဝင်သွားတယ်အဲဒီခါကာလကျတော့တရားနာပရိသတ်တွေကယဟန်တော်တွေကဆွေးနွေးကြတယ် ဟောမြတ်စွာဘုရားလည်းပဲခန္ဓာကိုယ်တွေတည်းပြောင်းဝင်သွားပြီအဲဒီတော့ဒီတရားအကျယ်အိဗယ်ဘယ်လိုဝေဖန်မလဲဘယ်သူကဝေဖန်မလို့ဘယ်သူဖွင့်ပြနိုင်မှာမလို့စဉ်းစားလိုက်တော့အဲဒီမှာအရှင်မဟာကိစ္စည်းမထေရဆိုတာရှိတာကိုတကားဟောရနော်မှန်ပါဗျာရှင်မဟာကိစ္စည်းဆိုတာကသိသိကြော်ကြားတယ်ရှင်မဟာကိစ္စည်းမထေရကလေးသူငယ်တွေတိုင်အောင်လို့ကြော်ကြားတယ်ရှင်သာရိပုတ္တရာရှင်မောဂလန်တို့ကမှ ဒီလောက်ကြော်ကြတာမဟုတ်ရှင်မဂိသိကကြော်ကြပါဆိုတော့တော့ဒီစာသင်တဲ့အခါကလားကိစ္စည်းဗဒာကျမ်းဆိုတာသင်ရတာကိုတကာဝါရနော်မှန်ပါဗျာခြေတုံးကဘုန်းကြီးเจ้าမှာဆိုရင်ဒါတော့ဖတ်တတ်တဲ့အခါမှာခြေဥစွာဇာနိပတ်တွေခြေဥစွာတဲ့ရတယ်ပါဠိအနဲ့တွေကိုအချိုးကြအောင်အဲဒီကနေပြီးတော့ဗဒာကခြေဥစွာသင်ရတာကိုတကာဝါရနော် အထောအခရပညာတော်တို့တရားစပြီးသင်ရတယ်ရှင်မကိစီဟောထားတယ်လို့အများကဒီလိုအသိမှတ်ပြုထားကြတယ်အဲဒီလိုကလည်းတရားကတော့နောက်ကိစီပဲလို့ပြောတယ်ဟုတ်ရှင်လည်းဟုတ်မှာနောက်ကိစီဒါပေမဲ့လည်းအဲဒါအများကတရားလည်းတကရှင်မကိစီပဲလို့အသိမှတ်ပြုထားတာရှင်မကိစီကလေးတွေကစပြီးတော့သိပြီတရားတက်လိုက်ရဆိုရင်ရှင်မကိစီကျမ်းကိုတို့တက်ရတယ်ဆိုပြီးတော့သူကသိနေတော့အကောမာရရတော့ ကိစ္ဆာနာတကိစ္ဆာနာတကိစီမေထေရသောကျော်သောခြင်းသည်အာကောမာရာကလေးသူငယ်များတယောင်ပြန့်နှံ့သွားလေတော့သည်ရှင်မကိစီမေထေကအဲ့ဒီမှာရှိတယ်သူကအကျင့်အကျယ်ဝေဘာနိုင်တယ်အဲ့ဒီလိုဝေဘာနိုင်တဲ့အတွက်ညာတော်တွေကဆွေးနွေးကြရှင်မကိစီပဲတောင်းပန်ကြဆိုရဲရှင်မကိစီဒီဟာဝေဘာနိုင်ပါတယ်သူညာကြီးတယ်ဆိုပြီးတော့သူကတောင်းပန်ကြတောင်းပန်တော့ရှင်မကိစီကပရမတော့ညှဉ်းညူပါသေးတယ်ငါကျင်တော့ ငါရှင်တော်ငါစီလာပြီးတော့အကျေဝေပါမှုတောင်းမှသာမှားတယ်မိမမမှုဘာကြောင့်လဲဆိုလို့ရှိရင်ငါရှင်တော်ဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်တဲ့အနှစ်ကောင်းကောင်းလိုချင်တဲ့လူတယောက်တော်ရဲသွားပြီးတော့အနှစ်ရှာတယ်အနှစ်ရှိတဲ့သစ်ပင်ကြီးတော့တွေ့တာပဲတဲ့သူတွေ့ပေမဲ့လို့သူကအဲ့ဒီပင်ကြီးကအနှစ်ကိုမယူပဲနဲ့အနှစ်မဟုတ်အကားတောင်သူမယူဘူးတဲ့အကားတောင်သူမယူပဲနဲ့အခွန်းတောင်မယူဘူးတဲ့ဘာယူသွားတယ်ဆိုတော့ ဂိုင်းအဖျားလေးတွေဖြတ်ပြီးတော့ယူသွားတယ်ဆိုတော့တဲ့ကသူအနှစ်ကြာတဲ့ပုဂ္ဂိုလ်အနှစ်ရအောင်သူမယူဘဲနဲ့ဂိုင်းအဖျားလေးတွေယူသွားတယ်ဆိုရင်တော်ပါမလားအဲ့ဒါလိုပဲတဲ့ငါရှင်တို့မြတ်စွာဘုရားကြီးဟူသောအနှစ်နဲ့ပြည့်စုံကြီးတဲ့သစ်ပင်ကြီးရှိနေပါရဲ့နဲ့ဘုရားကြီးဟူသောမြတ်စွာမြတ်စွာဘုရားကြီးဟူသောအနှစ်နဲ့သစ်ပင်ကြီးသစ်ပင်ကြီးနဲ့တူတဲ့မြစ်ကြီးတဲ့သစ်ပင်ကြီးနဲ့တူမြတ်စွာဘုရားထာမှာ မဲပြီးတော့ဒီဒီအကျဉ်းစကားရဲ့အ ਨੇ ရိပ်ပဲမှတ်ယူရအောင်ဆိုတာအခုခိုင်းအဖျားနဲ့တူတဲ့ငါလာပြီးတောင်းမှလာနေရာမကြဘူးဆိုပြီးကညင်းပဲဒါပဲလည်းနောက်တော့ညာတော်ရရောက်ရောက်ထားကြတယ်မှန်ပါဗျာတဲ့ရှင်ဘုရားပြောတာလည်းဟုတ်ပါတယ်ဒါပဲလည်းမြတ်စွာဘုရားခန္ဓာတူကုလူတဲ့ဝင်သွားတဲ့ရှင်ဘုရားလည်းဝေဖန်နိုင်တယ် ရှင်ပြဟောတဲ့ဝိပါနဲ့အတိုင်းပဲတပည့်တော်လည်းမှတ်သားခြင်းလို့လာပြီးတော့လျှောက်ပါတောင်းပါနဲ့ရှင်ဘုရားအဂရုံကတဝါဝန်လေးခြင်းမပြုဘဲနဲ့ဝေဘာနာမူပါရှင်ဘုရားဝန်လေးခြင်းမပြုဘဲနဲ့ဒီတုန်းကဒီလိုသုံးပါတယ်ခုနေကကာလတော့ဈေးကင်တယ်လို့လည်းပြောကြတာပေါ့တကားဝါရနော်ဟုတ်လားအဲဟောပါလို့လျှောက်လို့ရှိရင်မဟောသေးဘဲနဲ့နေလို့ရှိရင်ဈေးကင်တယ်လို့ပြောတယ်ပြောကြတယ် ဒါဝန်လေးချင်းမကျူပဲနဲ့ရှင်ပြဝန်မလေးပဲနဲ့ဟောတော်မူပါဗျာဝေဘာနာမူပါဆိုတော့မှရှင်မာကိစီကကျေဝေဝါမှာလည်းအဲ့ဒီမှာဝေဘာရမယ်အချက်ကဘယ်နှချက်ရှိတော့ဆိုတော့ဒီမှာတန်မြတ်ရှိတဲ့ဥစ္စာတွေဝေဘာရမှာပဲတကားဟုတ်လားမှန်ပါဗျာစိတ်ဓာတ်ဝိညာဉ်အပြင်မထွက်ဆိုအပြင်မထွက်ဆိုတဲ့သကလုံးလေးတစ်လုံးက အပြင်းမထွက်တာကဘယ်လိုဟာလဲအပြင်းထွက်တာကဘယ်လိုဟာလဲအပြင်းမထွက်အောင်ဘယ်လိုနှလုံးသွင်းရမလဲစဉ်းစားကြမလိုဘူးလားမှန်ပါဗျာစဉ်းစားကြလိုတယ်တဲ့ဒါတော့အပြင်းထွက်တာကဘယ်လိုဟာဆိုတာဝေဖန်ရလိမ့်မယ်အပြင်းမထွက်တာကဘယ်လိုဟာလို့ဝေဖန်ရလိမ့်မယ်ဒါနှစ်ချက်မို့လားမှန်ပါအဲနောက်သိတာဝိညာဉ်အပြင်းမထွက်အတွင်းပဲလေရလျက်မတည်အတွင်းလည်းရလျက်မတည်ဘူးဆိုတဲ့နေရာမှာလည်း အတွင်းယက်တည်ရဆိုတာကဘယ်လိုဟာလဲအတွင်းမယက်တည်ဘူးဆိုတာဘယ်လိုဟာလဲဒါစဉ်းစားကြရချက်ဝိပါယဆွဲမီလိုကင်းဆာလောင်ရှင်းအောင်ရှုမဆောင်တော့ဆွဲမီတာကဘယ်လိုဟာလဲဆာလောင်တာကဘယ်လိုဟာလဲမဆွဲမမီမဆာလောင်တာကဘယ်လိုဟာလဲဒီလိုစဉ်းစားကြရှိတယ်မို့လားကောင်ရဟင်အဲအဲ့ဒါ6ချက်ပဲအကုန်လုံး အကျဉ်းကတော့၃ချက်ပဲ၃ချက်မှာ၆ချက်ကာဏပက္ခဒုက္ခပက္ခလို့ခေါ်တယ်ကာဏဆိုတာအမဲပိုင်းကာဏပက္ခအမဲပိုင်းအမဲပိုင်းဆိုတာမလိုအပ်တဲ့အ내အိဗယ်ကိုအမဲပိုင်းခေါ်တယ်သိဒဝိညာဉ်အပြင်းမထွက်ဆိုတဲ့နေရာအပြင်းထွက်တာကမလိုအပ်တဲ့အပိုင်းကိုကာဏပက္ခခေါ်တယ်အပြင်းထွက်တယ်ဆိုလို့ရှိရင်ဒါပယံဥစ္စာကာဏပက္ခ အပြင်မထွက်တယ်ဆိုတာကဘာလို့ဆိုလို့ရှိရင်ဒါကတော့သုက္ကပက္ခအဖြူပိုင်းနဲ့ဒါကတော့လက်ခံရမယ်ဥစ္စာသိမ့်ပေးရမယ်ဥစ္စာကျင့်ရကြံရအားထုတ်ရမယ်ဥစ္စာပဲအဲဒီတော့မယူသင့်တဲ့အမဲပိုင်းနဲ့ယူသင့်တဲ့အဖြူပိုင်းအဲဒီလိုနှစ်ပိုင်းနှစ်ပိုင်းဝေဖန်ရတာကိုတကားပဲဟုတ်လားဒီလိုဝေဖန်မှမလိုအပ်တဲ့အနဲ့ပြောပြီးမှလိုအပ်တဲ့အနဲ့ကိုပေါ်ပြမှသင်မှတရားကကျင့်လို့နားလေလွဲတယ်ဒါကြောင့်မို့ မြမာပစ္စည်းတွေကအဲ့ဒီတိုင်းပဲဝေဘာထားပါတယ်ဒီဥစ္စာပါဠိလေးနည်းနည်းတော့ပြောရမယ်ကောပဲဟုတ်လားမြန်မာပါဠိတွေအများကြီးဒီပါဠိတွေကျွတ်နေလို့ရှိရင်အဲဟောဒီတရားကလေဟွန်း၅၆ရက်ဟောလို့လည်းပုံမမဟုတ်ဘူးပါဠိတွေကျွတ်နေပါဠိတွေအများကြီးပြီးတော့ဒီပါဠိထဲမှာနည်းနည်းတယ်ဒီတရားသိနေတယ်ဟုတ်လားနည်းနည်းတယ်အခုခုပြောခဲ့တာတွေကပြောခဲ့တဲ့ပြီးခဲ့တဲ့ပိုင်းကမနည်းနည်းသေးဘူးရှေ့ကြောက်ပြီးနည်းနည်းသွားတော့မှာ အဲဒကာဓမ္မတွေတရားနာတဲ့ပုဂ္ဂိုလ်မငိုက်ဖို့ကသတိပြုရမယ်လို့ဟုတ်လားဘုန်းကြီးပြောတာနားမလဲတာနဲ့မှေးပြီးနားထောင်နေရင်ငိုက်တယ်မကုန်ရစီနဲ့နေ့ဆိုတော့သိမငိုက်တာမဟုတ်ဘူးညဆိုလို့ချင်းဒီတရားမျိုးဟောရင်ငိုက်တယ်လို့ဆိုတာကထင်စာဟုသောဗိဒဝိညာဏအဝိခိတံကထင်စာဟုသောဗိဒဝိညာဏဝိခိတံဝိသတံတိဥစ္စတိအာဟုသောငါရှင်တို့ ဝိညာဏံစိတ်ဝိညာဉ်သည်ဗိဓာပ၌ဗိဓာပဖြစ်သောအာယုန်တို့၌ဝိခိတံဝိသရဏိပြလင်ပြေးသွားသည်ဟုယေဥစ္စရိခေါ်စွာပါသည်နိအပြင်ဘက်သို့မပြန့်လွင့်မပြေးသွားရဘူးဆိုတဲ့အပိုက်မှာအပြင်ဘက်ကိုသွားပြန့်လွင့်ပြေးသွားတာကတစ်ပိုက်အပြင်ဘက်မပြန့်လွင့်ပြေးသွားတာတစ်ပိုက်နှစ်ပိုက်ရှိတယ်အဲဒီနှစ်ပိုက်ထဲမှာအပြင်ဘက်ပြန့်လွင့်ပြေးသွားတယ်ဆိုတာကဘယ်လိုဟာလဲမေခွန်းရင် ထုတ်လို့ကောတာဟောနော် ထုတ်ပြီးတော့ဝေဘာနဲ့ဤရာဥသောပေကုသကုဏရူပံဒိဋ္ဌဝါရူပနိမိတ်တာရူပရူပနိမိတ်တာနုသာရိဝိညာဏဟောတိရူပနိမိတ်တာသာရဂရိတံရူပနိမိတ်တာသာရဝိနိဗ္ဗာနံရူပနိမိတ်တာသာရပံယောဇနာပံယုတ်တံဗေဒာဝိညာဏံဝိခိတံဝိသဒံတိယုတ်သတိ အာဟုသောငါရှင်တို့ဣဒာဤသာသနာတော်၌ဣဒာဤလောက၌ဣဒာဤသာသနာတော်၌ဘိက္ခုယံမိသေကုဏမျက်စိဖြင့်ရူပံသင်ကိုဒိဋ္ဌဝါမြင်ပြီး၍အာယဟတရားကျင့်လာကယဟန်နေရာကျင့်ရမှာဆိုတော့ယဟန်နဲ့ပဲကြပါတယ်တကားဝဲရနော်မှန်ပါဗျာမျက်စိဖြင့်သင်ကိုမြင်တယ်ဆိုတာက လူတိုင်းလူတိုင်းမဟုတ်လားတကားဝဲမှန်ပါတိုင်းပါဗျာမျက်စိရှိတဲ့ပုဂ္ဂိုလ်တွေအကုန်လုံးမြင်နေကြတာပဲမှန်ပါ ပြီးတော့အကုန်လုံးနဲ့ဆိုင်ပါတယ်ဒါပေမဲ့လည်းဒီမှာဘိက္ခုယဟန်နဲ့ယဟန်ကတရားကျင့်ရမှာကိုအရာတဲ့လူတွေတော့သူတို့ကျင့်တာမှမဟုတ်ပဲဟုတ်လားအဲ့ဒါကသိရင်မကြည့်ဘူးယဟန်ကကျင့်ရမှာဆိုယဟန်ကိုဗราဏခေါင်းတပြီးဟောထားတယ်အဲ့ဒီထဲမှာယဟန်ကျင့်တဲ့တရားတွေကိုပါရမီရင်းကရှိတဲ့ပုဂ္ဂိုလ်တွေကယဟန်ကျင့်တဲ့တရားတွေလိုက်ကျင့်အကျိုးရှိတာဗောတကားဟောရဟုတ်လားအကျိုးရှိပါဗျာအကျိုးရှိတယ်မြတ်စွာဘုရားလက်ထက်တုန်းက ရဟန်းတော်၃ချိန်တဲ့မြတ်စွာဘုရားဌာနကမ္မထာယူပြီးတော့သင်လျော်တဲ့နေရာတရားထုတ်ဖို့ရလိုက်เสียကြတော့ဘာဝတိကနေပြီးယူဇနာတရားနဲ့ဆယ်လောက်ဝေးတဲ့အရာမှာရွာတရွာတောရွာဟောတကားဟောနော်အဲဒီရောက်တောရွာရောက်တော့အဲဒီရဟန်းနေဒကမာကြီးတယောက်က ပင့်ပြီးတော့သွန်းနေပါလေကရှင်ပြားတို့ပဲကြွားကြမလဲလို့မေးတော့ဟာဘုန်းကြီးတို့ကတော့သင်လျော်တဲ့နေရာဌာနဝါဆိုပြီးတရားတွေကလည်းအားထုတ်နေဖို့ပါပဲဆိုတော့ဒါချင်းဗျာတခြားမကြွကြပါနဲ့တော့ဒီရင်မဲ့သတင်းသုံးကြပါတော့ဆိုပြီးနေရာထိုင်ခင်းနေအကြောင်းနေပါတယ်အစဉ်သင်းပေါ်လေဆောက်လုပ်ပြီးတော့ပေးအများနဲ့စုပြီးတော့ပေါ့တယောက်တည်းတော့ပဲဟုတ်မလဲဒါလည်းသိကောင်းကောင်းကြီးမဟုတ်ပါဘူးနေဖြစ်ရုံနေမှာပါပဲတော်တွေကလေတယ်လို့လို့ခတ်တာကဒီလိုနေမှာပါပဲ အဲဒီမှာရဟန်းတော်၃ချိတ်တရားထုတ်ပြီးတော့နေကြတနေ့သောအခါကာလကြတော့အဲဒီတက္ကမကြီးကသူ့နာမည်ကမာတိကမာတာဆိုပြီးနာမည်ပေးထားပါတယ်အဲဒီဘာကလူကြီးကမာတိကတဲ့မာတိကဆိုတဲ့လူ ရွာလူကြီးရဲ့အမေဖြစ်လို့မာတိကမာတာမာတိကရဲ့မိခင်ကြီးမာတိကရဲ့အမေဆိုပြီးတော့ဘုရုံကသားအကြောင်းပြုပြီးတော့မေလည်းဒီလိုခေါ်ကြတယ်မေအကြောင်းပြုပြီးသားဒီလိုလည်းခေါ်ကြတယ်မျိုးမျိုးပါဘုရုံကဘသူအမေဘသူသားစသည်ဖြင့်ဒီလိုခေါ်ကြအဲဒါမာတိကရဲ့အမေကြီးမာတိကမာတာဆိုတဲ့ကမာကြီးသူ့နာမည်အရင်တော့ရှိတော့ရှိပါလိမ့်ဦးမယ်အဲဒီဟာတော့မပါဘူးစားထဲမှာ မာရိကမာရဆိုတဲ့ဓမ္မကြီးကရဟန်းတော်များသုံးဆောင်ဖို့ရအဲသောဘတို့တရားတို့တင်လဲတို့စသည်တွေဒါတွေယူသွားပြီးတော့ကြောင်းသွားပြီးတော့ကမှလို့ချွေရန်ပြိတ္တနဲ့တပါတော့ကြောင်းရောက်တဲ့ခါကာလကျတော့ကြောင်းရောက်တဲ့ခါကာလကျတော့ကိုရောတွေတပါးမှမတွေ့ဘူးတဲ့သူမတွေ့တော့ဘယ်နဲ့လဲကိုရောတွေဘယ်ဘယ်ကြွကုန်ကြတော့အဲဒီမှာ ကပ္ပိယဝေယဝိဇ္ဇကပ္ပိယကတော့ရှိရန်တူပါတယ်အဲ့ဒါမဲကြည့်တော့ဒီလိုပဲတဲ့အန်တော်တွေဆုံးဖုံးပေးပြီးတော့ဒီလိုတော်လေးတောင်နဲ့သူတို့ဖောက်ပြီးတော့နေကြတာပဲနော်ဒီပရိုတွေကြွလာအောင်ဘယ်နဲ့လောက်အောင်လို့ဆိုတာအတင်းမရှိတယ်တဲ့တုံးရှိတယ်တဲ့အဲ့ဒီတုံးခောက်လိုက်လို့ရှိရင်တော့လာလိုက်မယ်ဒါရင်ခောက်လိုက်ပါအောင်ဆိုတာတုံးခောက်လိုက်တုံးခောက်လိုက်တော့ကိုယ်တော်ကြီးဘယ်သူမှ အရေးကြီးတဲ့အကြောင်းရှိတယ်လည်းမသိဘူးတူနေမကောင်းထိုင်မကောင်းလို့အရေးကြီးလို့ ਨੇ တူပါရဲ့ဆိုပြီးတော့ကိုတော်တွေကသူတို့တရားထုတ်ရဌာနကအရှိုးရှိုးနဲ့လာကြတာဟောတကာပဲဟုတ်လားတရားအထုတ်တယ်ဆိုတာဒီလိုတစ်ပါးချင်းတစ်ပါးချင်းအထုတ်ရတယ်ဟောဝိုင်းဖွဲ့ပြီးစကားတွေပြောနေလို့မဖြစ်ဘူးဟုတ်လားဖြစ်ပါဗျာမဖြစ်ဘူးတရားတစ်ပါးချင်းတစ်ပါးချင်းအထုတ်ရတယ်ဒါပေမဲ့လည်းအခုနေခါကာလတော့ အဲများစုပြီးတော့လည်းအထုတ်ရတာပါပဲသူစကားမပြောရင်တော့အရေးကြီးတာတော့စကားမပြောဘူးအရေးကြီးတယ်သူကအဲဒီမှာကိုတရားလေးနဲ့ကိုနေဖို့ညာပရိသတ်ထဲမှာကိုတရားနဲ့ကိုနေနေရင်လည်းပဲဝိဝေကရနေတာပါပဲဒီလိုဟောထားတဲ့တရားလေးရှိပါတယ်အဲဒီတော့တပါးစီတပါးစီတော်လည်းကနေထွက်လာကြတာတွေ့တော့မာတိကမာတာဒကမကြီးကသူကစဉ်းစားမိတယ် ရှင်ဘုရားတို့တပည့်တော်တို့အိမ်မနဲ့မနဲ့ဆုံးခံကြွလာတဲ့ခါတော့ရှင်ဘုရားတို့အဆုလိုက်ပဲတဲ့30တခါတဲ့ခြေကြီးခြေစဉ်ခြေစဉ်ဝါလိုက်ကြီးငယ်တွေစီတန်းပြီးတော့ဒီညိုဝယ်နဲ့ကြွလာကြစုစုလုံးလုံးပဲအခုရှင်ပြတော့ဒီကြောင်းမှာတော့ဘယ်နဲ့တပါးစီတပါးစီဘာဖြစ်နေကြတာတော့ရှင်ပြတော့ရာများဖြစ်ထားကြသလားစကားများကြတော့လား ကြောင်းကြောင်းနဲ့မခေါ်ခြင်းလို့ကြားနေတယ်ဆိုတော့အောင်းမိတာဘောတကာဟောရဟုတ်လားမှန်ပါရာထဲတော့လူတွေကဒီလိုနေကြတာဟောရာထဲကအရာထဲစိတ်ကူးနဲ့စဉ်းစားကြည့်လိုက်သူစားရာထဲလူတွေတယောက်တယောက်နဲ့မတက်လို့ရှိရင်မခေါ်ကြမပြောကြဘူးဒီလိုနေတဲ့သဘောမျိုးအောင်းမိလို့တော့မင်းမဟုတ်ဘူးဒီကမာကြီးယဟများဆိုတာယဟန်တရားဆိုတာအာထုရတယ်အာထုတော့ဒီလိုပဲကိုယ်နေရာလေးနဲ့ကိုတပါးချင်းတပါးချင်းအာထုရတယ်ဆိုတော့ဓမ္မကြီးကသရာတရားကောင်းသိရပါရမီကရှိလာတဲ့ပုဂ္ဂိုလ်ဆိုတော့ ဒီတရားသူကျင့်ကျင်လာပြီးကျင့်ရမယ်လို့သူမတိုက်တွန်းသေးဘူးဒီလိုကျင့်လို့ရှိရင်ဘာအကျိုးတွေရတယ်အဲ့ဒါလည်းမပြောသေးဘူးအဲဒီကမာကြီးကကျင့်ကျင်လာအရှင်မရတဲ့အဲ့ဒီတရားကတဲ့ယဟန်များတာအာထုရပါသလားဗျာတဲ့လူတွေတော့အာထုလို့မရဘူးလားဟာလူတွေလည်းအာထုလို့ရတာပါပဲအတားမြင်မရှိပါဘူးတဲ့ကျင့်နိုင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးကျင့်နိုင်ပါလေဆိုတော့ဒါဖြင့်တတိတော်ဒီအဲ့ဒီအထုတဲ့ဤတရားပေးပါဗျာဆိုတော့ နဂရာပြောတာကတော့32ခုတာသားတွေပြောတာပါလေကာယကရာသတိဖြစ်ခြင်းလည်းဖြစ်ပါလိမ့်မယ်ကာယကရာသတိဆို32ခုတာကအဲဒီလိုပဲအဲဒိနေမှတ်ပြီးတော့ထားကြတယ်အဲဒါကာယကရာသတိကမ္မထာ32ခုတာသားကမ္မထာညာတော်တွေအဲဒီဓမ္မကြီးပေးတော့ဓမ္မကြီးကအာထုတ်တာကိုဟုတ်လားတကားရောမှန်ပါအာထုတ်ပါတယ်အဲဓမ္မကြီးကသူ့အိမ်သူအာထုတ်တာသူကသူကကြောင်းလာအာထုတ်တာဟုတ်ပေါ့အိမ်နေအာထုတ်တာ အာထုတော့အာထုရင်အာထုရင်နဲ့သမာဓိဖြစ်သမာဓိဖြစ်ပြီးတော့ဉာဏ်ဖြစ်တာအဲသမာဓိဇာနေရတာဘောတကာဝဲအဇံရတယ်ခါကရပฏิကံသာဆိုဇံရအဲခါကရပฏิကံသာကပထမဇံရတယ်ပထမဇံရပြီးဒုတိယဇံတတိယဇံသရုပ်ဇံတွေကတော့ဇံတစ်ခုရတော့ဒီပြင်းနည်းနဲ့လည်းရမှာပေါ့လို့အဲဒီပြင်းနည်းနဲ့လည်းရမှာပါဇာနေကုန်ရဇံရပြီးတော့ဝိပဿနာကျူဇံဇံအခြေခံပြီးဝိပဿနာကျူတော့ သောတာပတိမဲ့ဖို့သရာယင်းမဲ့ဖို့အနာယင်းမဲ့ဖို့ရောက်ပြီနာဂံဖြစ်တယ်တကားဟောရဟုတ်လားမှန်ပါနာဂံဖြစ်သွားတယ်အဲ့ဒါလေးလည်းပဲသိထားဖို့လိုတယ်တကားဟောရဟုတ်လားလိုပါဗျာတချို့ကတော့လည်းပဲတရားဆိုအားထုတ်ဖို့မလိုဘူးဆိုပြီးလုံးလုံးပယ်ပြည့်တဲ့ပုဂ္ဂိုလ်ကလည်းပဲနေရမှာကြတချို့ကလည်းတရားအားထုတ်ခြင်းလို့ရှိရင်ဖြင့်ကျင့်စဉ်ကျင့်နည်းတွေဗျာလေးနားလည်အောင်မှာဟုတ်လား အဲဒီလိုသင်္နာနေတဲ့အောင်မှဝိသုဒ္ဓိမဲ့ဆိုထားတဲ့အတိုင်းနေနားတဲ့အောင်မှပြိဿသမုပ္ပါဒနားတဲ့အောင်မှဒီလိုမှအာထုဖြစ်တဲ့ဆိုပြီးတော့ဒီပြင်အာထုတဲ့ပုဂ္ဂိုလ်တွေစိတ်တရားဒီလိုဟောတဲ့ပုဂ္ဂိုလ်တွေရှိသေးတယ်ကောဟုတ်လားမှန်ပါရှိရပါဘူး။ဒါကတော့ကိုနီးနဲ့ကိုကိုယ့်ဟာကိုယ်ကြိုက်လို့ရှိရင်လည်းကိုယ့်ဟာကိုယ်ကျင့်ဖို့သူများတွေသွားပြီးပြောလို့မတော်ဘူးတကောဟုတ်လားမှန်ပါဘုန်းကြီးတို့တော့ကိုနီးကိုဟောတာသူများနီးတော့မပြစ်ပဲပါဘူး။ အဲကိုနီးတာဟုတ်တယ်သူညာနီးတယ်အကုန်လုံးမဟုတ်ဘူးလို့မပြောပါဘူးသူနီးနဲ့သူလည်းဟုတ်ချင်လည်းဟုတ်မှာပဲဖြစ်နိုင်တာပဲလို့ခွန်ကြီးများဒီလိုပဲပြောပါတယ်အဲတော့ဒီကမာကြီးပြိဿသမုပ္ပါဒေဝိတ္တရိမေတေသင်နေလို့ရှိရင်ဒီကမာကြီးတရားထုတ်ဖို့ရမခက်ပဲဘူးလားတကားဟောရခက်ပါဗျာခက်တယ်ဟိုရှိတုန်းကအိန္ဒိယဆိုတာစာပေတွေဘာတွေတဲတင်တာမဟုတ်သေးဘူးဟိုခေတ်တုန်းကအခုတောင်မှလည်းပဲအိန္ဒိယမှာအမျိုးသမီးတွေဆိုရင်တော့ရွာတယ်ပဲဇာတားလိုက်မှာတော့တကားဟောရဟုတ်လား ငါကြီးမှာတော့မှကုတော်ရတယ်မှာဗာအာသုံးလုံးသင်္ဍတို့ဘာလို့လိုက်သင်ဓမ္မကြီးတွေမတတ်တာများတယ်ကွာဟုတ်လားအင်းစာပေတွေမသင်နိုင်ဘူးဒါပေမဲ့လို့စာပေမသင်နိုင်မဲ့လို့နိမလမ်းမှာရပြီးတော့အဲ့ဒီနိမလမ်းမှာလည်းအားထုတ်ရင်ပါရမီရှိတဲ့ပုဂ္ဂိုလ်ကတရားတို့ရတယ်တကားဟောရဟုတ်လားမှန်ပါဗျာရတယ်တရားတို့ဆိုရအဲ့တော့အဲ့ဒီဓမ္မကြီးကသူက အာထုတ်တာဇာန်ရပြောရလဲဇာန်နေပါလေသမထဆိုတာအာမထုတ်ကောင်းမှုဆိုတဲ့အနေမျိုးနဲ့ရှုပ်ချခဲ့တယ်ပြောတဲ့ပုဂ္ဂိုလ်ရှိသေးတယ်ကွာဗျဒီလိုလည်းမရှုပ်ချကောင်းဘူးဇာန်နေရသူကကောင်းတဲ့ဥစ္စာတွေဘုန်းကြီးတို့ကတော့အမြဲတမ်းချီးမွမ်းပါတယ်ဇာန်ဆိုတာကောင်းတဲ့ဥစ္စာတွေမတတ်နိုင်လို့ဇာန်ရအောင်အာထုတ်နိုင်တာဇာန်ရအောင်အာထုတ်ပြီးဝိပဿနာရှုရင်အကောင်းဆုံးဘောတကွာဗျဟုတ်လားအဲဒါအဲဒီကမာကြီးကအနာဂံဖြစ်အနာဂံဖြစ်အောင်လည်းမကဘူး ဘူးတဲ့သူကသူတစ်ပါးစိတ်တွေလည်းသိရဲ့ဟုတ်လားဒေဝစကုနဲ့မြင်နိုင်တယ်ဒေဝသောတာနဲ့ပြောတာကိုကြားနိုင်တယ်အဲလူများပြောတာတွေဝိရသာနဲ့လည်းကြားနိုင်တယ်လူများစိတ်တွေလည်းသိနိုင်တယ်ဒါနဲ့သူကတရားရတော့ဝမ်းမြောက်ဝမ်းသာဖြစ်တာပေါ့တကားဟောရဟုတ်လားတရားသူတွေတကယ်အနာဂါမိမဲ့ရောက်တယ်ဆိုတော့ကာမရာဂတွေကာမဂုဏ်အာယုန်တွေနဲ့စပ်ပြီးတော့တတ်မဲ့မှုတွေအကုန်လုံးကင်းတာဟိုတကားဟောရဟုတ်လား အခုလူတွေဒုက္ခရောက်တာဘာတွေမှလဲဒီကာမဂုဏ်အာယုန်တွေဒုက္ခပေးနေတာကြပါဗျာဟုတ်လားကာမဂုဏ်အာယုန်တွေသက်ရှိသက်မဲ့ကာမဂုဏ်အာယုန်တွေလူချင်းကြရဲနေတဲ့ကြရဲသားရကြရဲအဲ့ဒါလေအဟုတ်ကြီးအကောင်းကြီးတင်ပြီဒါတွေနောက်လိုက်နေကြဒုက္ခတွေရောက်နေတာတကားဝဲဟုတ်လားရောက်နေရပါဗျာရာရာတဲ့စိတ်ဆိုးတာစိတ်ပြက်တာတဲ့ကိုမကြိုက်တဲ့အာရုံနဲ့တွေ့တော့စိတ်ဆိုးကြစိတ်ပြက်ကြအဲ့ဒီနှစ်ခုဒုက္ခပေးနေတာပဲကာမရာဂနဲ့ရာရာ အကယ်၍သာဒီကာမရာဂနဲ့ဗျာပါဒတွေနှုတ်ပြနိုင်မယ်ဆိုလို့ရှိရင်သိနေရကြမှာတကားရောနော်မှန်ပါဗျာသတ္တဝါတွေတဏ္ဍာကနေဒီကာမရာဂဗျာပါဒတွေနှုတ်ပြလိုက်ရင်သတ္တဝါတွေအမှန်ကိုအေးကြသွားတယ်ကဗငင်းညာရေးဆိုတာတကယ်ကိုဖြစ်မှာတကားရောဟုတ်လားအဲဒီတိုင်းဟောနေတာတော့မဖြစ်ပါဘူးဒီတိုင်းပြောနေတာကတော့နားထောင်ကောင်းအောင်လုပ်နေကြတာဘာမှမဖြစ်ဘူးတော့ကြဒီလိုဒီလိုပါပဲ အဲရေးကြည့်တာကဘတ်တော်ရိသနာကမငင်းညအောင်လုပ်နေတဲ့တရားကကာမရာဂနဲ့ဗျာပါဒဒီနှစ်ခုရှိတာဟုတ်တကားပဲဟုတ်လားဒီနှစ်ခုကနေပြီးဒုက္ခပေးနေတာအဲကာမရာဂကာမဝါယုန်နဲ့မตายရတော့ဘူးဆိုရင်ကာမဝါယုန်နဲ့စပ်ပြီးတော့ကောင်းတဲ့ကောင်းတာတွေရှားနေဖို့မလိုဘူးတကားပဲဟုတ်လားမှန်ပါဗျာအဲကိုစားရုံတော့ရုံနေဖြစ်ရုံလေးနဲ့ရရင်ကျင်နာပြီအေးမကောင်းတာတွေမကြိုက်တာတွေတွေ့ရလို့ ဒီလိုလည်းပဲဒေါသမဖြစ်ဘူးသူများကိုမမုန်းသေးဘူးသူများပျက်စီးရပျက်စီးကြောင်းမကြမ်းဘူးအဲမနှံကောင်းတယ်သိကောင်းတာသူကကာမရာဇာဘာလာနှစ်ခုပြင်းသွားသိအောင်လေအဲတော့ဗေဒမာကြီးကသူကာမရာဇာဘာလာတွေညင်းသွားတော့အမှန်တော်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဒီတရားတွေနော်အမှန်တော်မုံမြတ်တဲ့တရားတွေငါရတယ်အေးငါကိုယ်ကိုထားတဲ့အရှင်မြတ်တင်များဒီတရားတွေရနေတာဘယ်တော့ကြာပါလိမ့်မလို့စဉ်းစားလိုက်တာကိုတကားဟောရနော် စဉ်းစားလိုက်တော့ကိုတော်တွေကတရားကမရသေးဘူးအဲအဲ့ဒါအမှန်မှတ်သားစရာကောင်းတဲ့တကားပဲဟုတ်လားမှန်ပါမှတ်သားဘယ်နဲ့ဟောမြတ်စွာဘုရားကြီးကကမ္မထာသေချာယူလာတဲ့ရဟန်းတော်တွေကတရားမရသေးဘူးဒကမာကြီးကသူတို့ကပြေးလိုက်တဲ့ကမ္မထာအိမ်မှာကိစ္စတွေလည်းသူများမှာပါသိအားလာမယ်မဟုတ်ဘူးသာသမီတွေမြည်တွေပါလက်ရှိပါတယ်ဥမဲ့တကားပဲဟုတ်လားအဲ့ဒီတည်းကနေပြီးသူကအားထုတ်လို့တရားရင်ရနေတာအာဝါကြမကောင်းဘူးလား တရားဆိုတာတကယ်အားထုတ်တကယ်ဖြစ်တဲ့ဥစ္စာတို့ကငယ်ဖြစ်တာအဲဒါဘာကြောင့်တရားမရပါလဲတော့စဉ်းစားလိုက်တဲ့အခါကိုတော်ရင်မှာသွမ်းဘောဇင်ကတပ်ပါရမဖြစ်လို့တဲ့အဲဒါသူတပ်ပါရဖြစ်လောက်အောင်ဓမ္မကြီးကတခါလေချက်ပြုတ်ပြီးတော့ကတ်တော့မကြခင်ပဲတရားတွေကျက်ပြီးတော့ရဟန္တာတွေဖြစ်ကြတယ်တဲ့အဲဒီမှာဘုန်းကြီးပြောချင်တာကဘာတုံးဆိုတော့အခုဒီမှာဘိက္ခုရဟန်းဒီဆိုတော့ ရဟန်းကျင့်ရမှာမို့ရဟန်းကိုခေါင်းတာဟောထားတာကိုတကားပါနော်အဲရဟန်းမဟုတ်တဲ့တကားဩတို့လည်းကျင့်ရမယ်ဟုတ်လားဒီတရားနာပရိသတ်တွေတကားလေးတကားမတွေအကုန်လုံးကျင့်ရမှာတွေတကားပဲဟုတ်လားကျင့်ရမှာဗျာမကျင့်နိုင်ရင်လားပဲကျင့်နိုင်ရင်ကျင့်ရမှာတွေအဲဒါကြောင့်ဤဓာဤသာသနာတော်၌ဘိက္ခုရနေစေကုဏမျက်စိဖြင့်ရူပအဆင်းကိုတိတ်စွာမြင်၍အဆင်းဖြင့်မျက်စိဖြင့်အဆင်းကိုမြင်ပြီ အစဉ်ကိုမြင်တဲ့အခါဘာဖြစ်တုံးဆိုရူပနိမိတ်ရူပနိမိတ်နုသာရီအစဉ်နိမိတ်သို့အစဉ်လျှောက်သောဝိညာဏစိတ်ဝိညာဉ်တွေဟောဒီဖြစ်၏စိတ်ကလေးကမြင်ရတဲ့အစဉ်ကိုအစဉ်လျှောက်ပြီးတော့ဖြစ်နေပါတယ်မြင်မိတဲ့အာယုန်နဲ့မျက်စိတွေကမထွက်ဘူးပေါ်တကားဟောနော်မှန်ပါမထွက်ပါဗျာမထွက်ဘူးနေတဲ့ဆရာသားဆရာအစဉ်ကလေးမြင်ရလို့ရှိရင်ဒီပုံကလေးကြံကြံမြင်ပေါ်ဘူးလားတကားဟော ဟောတယ်သူအရင်ဆိုလို့ရှိရင်တော့ဟောဝေလန်တပင်တွေသွားကြည့်တဲ့အခါရုပ်ရှင်တွေပါလေသွားကြည့်တဲ့အခါပေါ့ဟုတ်လားအဲ့ဒါတွေဘုရားလာတာတွေကပေါ်ပေါ်ပါတယ်ရုပ်ရှင်တွေညာသိပေါ်နိုင်ငံတွင်းကတော့နိုင်ငံကြားကရောအဲ့ဒီမြင်ပြီးတဲ့အာယုံလေးတွေကြိုက်တာလေးတွေဆိုလို့ရှိရင် စိတ်ထဲမှာမျက်စိထဲမှာကြားနေတယ်တကားဟောရဟုတ်လားအဲရူပနိမိတ်တနုသာရိအစင်နမိတ်အာယုံတို့အစဉ်လျှောက်သောဝိညာဏစိတ်ဝိညာဉ်ဟောဒီပြေ အဲဒါလေးထပ်ခါထပ်ခါပြန်ပေါ်နေတယ်အဲဒီမှာသက္ကုဏရူပံဒိဋ္ဌောအစင်းကိုမြင်ပြီးတော့ဖြစ်တယ်လို့ဆိုပါတယ်တကားဟောရနော်မြင်ပြီးတော့အဲဒီတော့မြင်ရတဲ့အစင်းအာယုံတော့စိတ်ကလေးလိုက်သွားတယ်လို့ဆိုလိုပါတယ်ရူပနိမိတ်တာပါရာဂရိတံအစင်းနိမိတ်တိဟူသောတာယဝေ၌ဖွဲ့ချီအပ်သည် ပနိမိတာသာရဝိနိဗ္ဗာန်စေနမိတ်ဒီသောအာယုန်၌ဒီနောင်အသည်ဟောတိဖြစ်၏စေနမိတ်ကလေးနဲ့စေအာယုန်လေးနဲ့စိတ်ကလေးချီတုပ်ထားပြီးသားဖြစ်နေတယ်ရောနုပနိမိတာသာရတန်ယောဇနာဗာယုတံစေနမိတ်ဒီဟူသောသာယာဝဲ၌တန်ယောဇဉ်နှောင်ကျိုးဖြင့်ရှင်နောင်အသည်ဟောတိဖြစ်၏ ဟိုခေတ်တုန်းကဟောတဲ့ပြောတဲ့တရားတွေကတစ်လုံးနဲ့ပြရမှာပဲလင်းကား၆လုံးထဟောတာဟုတ်ကဲ့ဟုတ်လားမှန်ပါဗျာဒါတွေကအခုရှိတဲ့အတိုင်းပဲဘုန်းကြီးကအာယုံပြရအောင်ဟောရတာတူတူလေးပါပဲဆိုရင်ကတော့မြင်ပြီးတဲ့အာယုံတော့အဲမြင်ပြီးတဲ့အာယုံလေးစိတ်ထဲကမပြောက်ဖဲနဲ့လိုက်ပြီးစဉ်းစားနေလို့ရှိရင်ဒါပဲကောဟုတ်လားမှန်ပါဗျာဒါပဲဒါဒါကိုကအလုံးနေများတယ်ဟိုသူစားအဲဟိုခေတ်တုန်းကတော့ဒီစကလုံးတွေကတော်တော်ပြောင်းတဲ့စကလုံးတွေလို့ဆိုရမှာပါပဲ အခုခေတ်လူတွေကတော့ဒါတွေထက်ကထက်ကလုံးနေတယ်မကြိုက်ကြဘူးချင်းကုန်တယ်လို့အောင်းမိတယ်အဲဒါအစင်းနမိတ်အစင်းနမိတ်နောက်စိတ်ကလေးကလိုက်သွားတယ်အစင်းနမိတ်နဲ့ထုံးဖွဲ့ထားတယ်အစင်းနမိတ်နဲ့ဖွဲ့ချီထားတယ်အစင်းနမိတ်တည်းဟူသောအဲအစင်းနမိတ်မှာပံရောစဉ်ကျိုးနဲ့နှောင်းချီထားသည်ချစ်စရာအယုံလေးဆိုလို့ရှိရင်ချစ်ခင်နဲ့တက်ပြီးတော့ချီနှောင်ထားတဲ့ရှင်းတာဘောတကားဟောနော် ချင်အောင်ဓာရည်ဖြစ်နေတယ်တဲ့ဘယ်သူကချီတော့ဘယ်သူမှမချီဘူးနှလုံးသွင်းမှုတွေကချီရတာအေးမုန်းစရာအာယဝတ္ထုတော့ဒီမှာဓာရည်မဟုတ်ဘူးမုန်းစရာအာယဝတ္ထုလည်းဒီတိုင်းပဲတကားဝဲဟုတ်လားမှန်ပါမချင်မမုန်းအလေလားအာယုန်တွေလည်းရှိတယ်အဲဒီအာယုန်တွေလည်းပဲသာမညအာယုန်တွေနေရာဖြင့်အဲနေစမြဲတဲ့နေရာဖြင့်ဆွဲလန်းသွားမယ်ဒုက္ခချမ်းသာတယ်ကောင်းတဲ့နေရာဖြင့်ဆွဲလန်းသွားမယ်အတ္တပဲပုဂ္ဂိုလ်ပဲတတ္တဝါပဲဒီလိုလဲဆွဲလန်းသွားမယ်ဆွဲလန်းမှု၃ခု၃မျိုးရှိပါတယ်အဲဒီ၃မျိုးထဲမှာ နှစ်သက်ပါရမှုလေးတစ်ခုကိုပဲခေါင်းတာပြီးသင်မှာဟောထားပါတယ်အဲသုံးမျိုးလုံးပဲသင်မှာစိတ်ပြန့်လို့သာဖြစ်နိုင်ပါတယ်အဲဒီလိုဖြစ်ရင်ဘာဖြစ်တော့ဆိုဗိဒ္ဓဝိညာဏဝိခိတံဝိသဒာနိယောဇတိဗိဒ္ဓပဖြစ်သောအာယုန်တို့၌ဝိညာဏစိတ်ဝိညာဉ်ကိုဝိကိတံဝိသဒာနိပြန်လည်ပြည့်သွားသည်ဟူ၍ဥစ္စတိခေါ်ဆိုအပ်ပါသည်အဲဒီလိုဖြစ်လို့ရှိရင်အပြင်ဘက်စိတ်ထွက်သွားပြီအဲဒီလိုမဖြစ်စေရဘူး ဒါပါပဲအဲဗိဓာဝိညာဏအဝိကိတအဝိဒရာဘယ်လိုဖြစ်တုံးဆိုအဆင့်မြင်ပြီးတဲ့အခါဒီတိုင်းလာတာပဲဒေကုဏမျက်စိဖြင့်ရူပအဆင့်ကိုတိတ်သွားမြင်ပြီးပဲနာမြင်မြနာရူပနိမိတ်တနုသာရီအစင်းနမိတ်သောအစင်းမလိုက်သည်ဝိညာဏစေဝိညာဉ်သည်နာရူပနိမိတ်အနုသာရေအစင်းနမိတ်သောအစင်းမလိုက်သည်ဟောသည်ဖြစ်၏အစင်းနမိတ်အာယုံတော့စိတ်ကမလိုက်ဘူးတဲ့ မြင်ရတယ်ဆင်းလေးမြင်ပြီးပျောက်သွားဖြစ်ပြီးပြက်သွားတဲ့သဘောမျှပဲသိရမယ်မြင်ပြီးရင်ဖြစ်ပြက်မြင်ပြီးရင်ဖြစ်ပြက်ဒါလည်းသိရမှာပေါ့တကားပါနော်အဲဒီလိုသိဖို့ရဒါပါပဲထို့အတူကြားပြီးရင်ကြားတဲ့အာယုံတော့လိုက်သွားတယ်နာပြီးရင်နာတဲ့အာယုံတော့လိုက်သွားတယ်စားပြီးရင်စားပြီးတဲ့အာယုံတော့လိုက်သွားတယ်စားတဲ့လာရတွေလည်းလိုက်ပြီးတော့စဉ်းစားနေတယ်ကြက်သားဟင်းကဘယ်လိုကောင်းတယ်ဝက်သားဟင်းကဘယ်လိုကောင်းဘယ်မုံကဘယ်လိုကောင်းတယ် ဘယ်သူကပေးလိုက်တဲ့အဲဟင်းကလေးဘယ်သူချက်ကျွေးတဲ့ဟင်းကလေးကဘာရတာရှိတယ်စသည်ဖြင့်မစဉ်းစားဘူးလားတကားဟောစဉ်းစားကြပါဗျာစဉ်းစားတယ်အဲဒီဥစ္စာတွေပြင်ထွန်းသွားနေတာတွေသူစားကိုယ်နဲ့အတွေ့အထိတွေအဲဒီတွေ့ထိပြီးတဲ့အာယုံလေးတွေပြန်ပြန်ပြီးစဉ်းစားနေအဲ့ဒါတွေကအပြင်ထွက်နေတာတွေစိတ်ကိုစဉ်းစားမိတဲ့အာယုံတွေလည်းပဲတစ်ခါစိတ်ကိုမိပြီးလို့ရှိရင်အဲ့ဒါတွေပြန်ထပ်ခါထပ်ခါပြန်ပြန်ပြီးစဉ်းစားနေတာရှိတယ်အဲ့ဒါတွေအပြင်ထွက်နေတာတဲ့အဲ့ဒါကိုဘုန်းကြီးက အများနားလဲအောင်တူတူလေးပဲဟိုကပါဠိကတော့နည်းနည်းခက်တယ်ဟောဘုညာလွယ်ပါတယ်မြင်ပြီးရတယ်လိုက်ပြန်လင်းအပြင်ထွက်သည်အမြင်ပြီးရမှာမြင်ရတဲ့အချင်းယောက်ျားမိန်းမပုဂ္ဂိုလ်တွေမြင်ရတဲ့အာယုန်တွေကိုပြန်ပြီးတော့မာယာပြီးစဉ်းစားပြီးလိုက်ကြံနေတာရှိတယ်စိတ်ဆိုးပြီးလိုက်ကြံနေတာရှိတယ်အဲအလေလာအားဖြင့် ပုဂ္ဂိုလ်သတ္တဝါအနေနဲ့ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲဆိုတဲ့အနေနဲ့လိုက်ကြနေတာရှိတဲ့သုံးမျိုးရှိတယ်တကားပါနော်အဲဒီလိုလိုက်ကြနေလို့ရှိရင်ဒါအပြင်ထွက်ပြီတဲ့အဲဒီလိုပြင်မထွက်စေနဲ့ဒါပဲအဲဆွဲကြအောင်လို့မြင်ပြီးရတယ်လိုက်ကြံလင်အပြင်ထွက်သည်နီမြင်ပြီးရတယ်လိုက်ကြံလင်အပြင်ထွက်သည်နီ သည်မြင်ပြီးရရင်တိုက်ကြံစဉ်အပြင်ထွက်သည်နီးအဲဆိုသောမှာမြင်ပြီးရရင် ရလိုက်ကြရင်ပြင်းထွက်တဲ့ပြင်းမထွက်အောင်ဘယ်နဲ့လုပ်ရမလဲမြင်စဲမှာပဲမှတ်ပြီးလင်းပြင်းမထွက်ဘူးမြင်စဲမှာမြင်တာကိုရှုမှတ်ပြီးတော့မြင်တာလေးကသူခိုက်တာနဲ့သူဖြစ်ပြီးပျောက်သွားတယ်မမြဲဘူးမမြဲတဲ့အတွက်ဆင်းရဲပဲပုဂ္ဂိုလ်သတ္တမဟုတ်တဲ့အနတ္တသဘောတရားပဲဆိုတာကိုယ်ပိုင်ညာနဲ့ဒီလိုသိရမှာကိုတကားပဲနော်မှန်ပါဗျာသာသီကတော့ပြည့်မှထားရင်သူကလွယ်ပါတယ်သာသီသိုံနဲ့မပြီးဘူး ဒါဒီသိတာကသုတမရသည်တဲ့ကြားနာပြီးတော့သိတာကိုယ်တိုင်တွေ့တာမဟုတ်သေးဘူးတချို့ကအဲ့ဒါလောက်သိတာကိုအတိကြီးအကောင်းကြီးမှပြီးတော့သိရင်ပြီးရောဆိုပြီးတော့ဒီလိုလဲဟောကြတာအဲ့ဒါကတော့မပြည့်စုံမှုတကားဟောရဟုတ်လားဘာဝနာအတိလိုတယ်တဲ့မြင်နိုင်မြင်နိုင်မြင်ပြီးပြောက်သွားမြင်ပြီးပြောက်သွားအဲ့ဒါလေးသိအောင်မြင်နိုင်မြင်နိုင်ရှုမှတ်ပြီးတော့သိရမယ်အဲကြောင့်ဒီကမြင်စေမှာပဲမှတ်သိလင်းအပြင်မထွက်ပြီးမြင်ပြီးရတဲ့လိုက်မြင်ပြီးရအဆင်းကို သိတဲ့မှတ်သားထားပြီးလိုက်ကြနေလို့ရှိရင်ပြင်ထွက်နေတာပဲအဲ့တော့မြင်စေကမြင်မြင်နေမြင်နေမှတ်ပြီးတော့အဲ့ဒီမြင်ရမယ်မြင်ရဥစ္စာလေးကဖြစ်ပြီးပြောဖြစ်ပြီးပြောတကယ်သမာဓိညာအားကောင်းတဲ့အခါကျတော့အဲ့ဒီတည်းဖြစ်ပါတယ်တကားပဲဟုတ်လားသက္ကာသာပုဂ္ဂိုလ်တော့ဘယ်ဖြစ်မလဲသက္ကာသာပုဂ္ဂိုလ်တော့မြင်နေမြင်နေမှလည်းဟာယောက်ျားပဲဟာမိန်းမပဲဟာဘယ်ရွယ်ပဲလှတယ်မလှဘူးစသည်ဖြင့်ဒီလိုသိုံမှာပဲတကားပဲဟုတ်လား ကိုနာရောက်လာလို့ရှိရင်ပြုံးသွားလို့ရှိရင်ပြုံးတယ်ဒီလိုလည်းသိမှာပဲမျက်စောင်းထိုးသွားရင်လည်းမျက်စောင်းထိုးတယ်ဒီလိုလည်းသိအောင်မှာပဲတကားပဲဟုတ်လားသမာဓိညာအာမကောင်းသေးခင်တော့ဒီတိုင်းဖြစ်မှာပဲသမာဓိညာအားကောင်းတဲ့အခါကာလကျတော့အဲသောသောကရဟောအဝေးကလာနေတာမြင်လို့ရှိရင်ပြင်းမြင်နေမြင်နေမြင်နေမှမြင်နေတရုပ်ချင်းတရုပ်ချင်းဘောဟိုကရွေတိုင်းရွေတိုင်းဟာတခါတည်းမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်နဲ့တခါနာနာရောက်လဲမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်နဲ့သွားရောတခါဟော ယောက်ျားပဲမိန်းမပဲလှတယ်မလှဘူးဘယ်ရွယ်ပဲဘာပဲဘာမှမဖြစ်ဘူးတကားဟုတ်လားမှန်ပါဗျာအဲဒီလိုငြိမ့်ပါတယ်ကဘုန်းကြီးကစာကြောမဟုတ်ဘူးတကယ်လက်တွေ့အားထုတ်ပြီးတဲ့ပုဂ္ဂိုလ်ကသူတို့ကိုယ်တိုင်ဒီလိုရှုမှလို့ဒီလိုတွေ့ဘူးသားတွေဘုန်းကြီးကလျှောက်တယ်တကားဟုတ်လားဟုတ်လားမှန်ပါဗျာဓမ္မနာကောင်းတယ်အဲဆိုရမယ်မြင်စေမှာပင်မှတ်သိလင်အပြင်းမထွက်ပြီအပြင်းမထွက်ပြီ ဆဲမှာပင်မသိလင်အပြင်းမထွက်ပြီသို့နေပြီး မရှုရင် အပြင်းထွက်ပြီးမြည်တယ်ရှုလို့ရှိရင်ဖြင့်အပြင်းမထွက်ဘူးအဲကြောင့်ဗိဓာပြမအာယုံတော်၌ဝိညာဏံစိတ်ဝိညာဉ်သည်အဝိခိတံအဝိတတမပြန့်လွယ်မပြေးသွားသည့်အတ္တဖြစ်ရ၏ဆိုတယ်မပြန့်လွယ်မပြေးသွားအောင်ဘာလို့ရမလဲမြင်နိုင်မြင်နိုင်ရှုမှတ်ရမယ်ဒါပဲကောနော်မှန်ပါဗျာတို့တို့ကြားရမှာလဲဩတေနပတ္တံ ဘောဓိနာတတ္တဗုဒ္ဓဝါဘောဓိနာနာဖြင့်တတ္တအပန်းကိုသုတ်တော်ကြားပြီးပြီအပန်းကြားပြီးတဲ့ခါလဲအဲဒီဘာနာကိုစိတ်ကလိုက်သွားတာကိုတကားတော့နော်မှန်ပါဗျာအဲဒီတန်ကြားပြီးတော့ဒါယောက်ျားပဲမိန်းမပဲဘယ်သူပဲဘယ်ဝပဲကြီးမွန်းတာပဲကြည်ရတာပဲဆဲတာပဲစသည်ဖြင့်ဒီလိုမသိဘူးလားတကားတော့သိပါဗျာအဲသိပြီးအဲ့ဒါလေးကမပြောက်ဘူးတော့အဲ့ဒါနေတဲ့ဗာယာပြာဆိုရင်နေတဲ့ဗာယာပြီးဖန်တလဲကြမ်းနေမုန်းစရာဆိုရင်လည်းသိဆိုးပြီးကြမ်းနေတဲ့ကောင်နော် အဲဒါအပြင်ထွက်နေတာတဲ့ကြားရကနေပြီးတော့အဲကြောင့်ကြားပြည်ရာတွင်လိုက်ကြံလင်းပြင်ထွက်ပြီးဆိုရမယ်ကြားပြည်ရာတွင်လိုက်ကြံလင်းအပြင်ထွက်သည်နီကြားပြည်ရာ င်မထွက်အောင်ဘာလုပ်ရမလဲဆိုတော့သောတေနာတတံသောတေနာနာပြင်တတံပံကိုသုတ္တဝါကြားကြည့်၍ဝိညာဏစိတ်ဝိညာဉ်သည်နာသရဏိမိတနုတာရိအတန်နမိတ်အာယုံစီသောစင်မလိုက်ပြီးဟောတိဖြစ်ပြီးကြားပြီးတဲ့နောက်အတန်နမိတ်အာယုံစီလိုက်မသွားဘူးတဲ့လိုက်မသွားတာကလည်းကြားပြီးရင်ကြားတဲ့ခဏမှာဖြစ်တဲ့သဘောတရားလေးတွေဖြစ်ပြီးပြည့်သွားအိဋ္ဌသဘောဒုက္ခသဘောအနတ္တသဘောသိမှတကားဟောနော်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 အဲ့ဒီအတန်အားပြောက်သွားတယ်လို့ပဲနားကြားတဲ့ကြားသိမှုကလည်းသိပြီးပြောက်သွားသိပြီးပြောက်သွားတာပဲကြားသိမှုဤတရားဖြစ်တဲ့နားရုပ်ကလည်းသိအဲ့ဒီဒုက္ခိုက်တာနဲ့သူဖြစ်ပြီးပြောက်လိုက်နေတာပဲဒါပဲဟုတ်လားအဲ့ဒါတမာရိညာအားကောင်းတဲ့ခါကာလကျတော့မှတ်ရင်မှတ်ရင်နဲ့ကြားတယ်ကြားတယ်ဆိုရင်ကြားတယ်အတန်လည်းပြောက်ကြားပြီးတာလည်းပြောက်ကြားသိမှုရာကြားသိမှုဤတရားဖြစ်တဲ့နားရုပ်လည်းပြောက်ဒီကိုယ်လုံးလည်းပြောက် အဲကြားတယ်လို့မှတ်သိတဲ့စိတ်လဲတရားအကုန်လုံးတခါတည်းသူ့ခိုက်တာနဲ့သူဖြစ်ပြီးပြောဖြစ်ပြီးပြောဖြစ်ပြီးပြောအဲဒီလိုကိုကိုယ်ပညာနဲ့ရှင်းပြီးသိရမှာတကားဟုတ်လားဟုတ်လားဒါတရားဟောရမှာမဟုတ်ဘူးသူကသူရှင်ရင်ရှင်ရှင်နဲ့ရှုလိုက်ကြောက်လိုက်ရှုလိုက်ကြောက်လိုက်ရှုလိုက်ကြောက်လိုက်မမြဲတဲ့အနိစ္စသဘောတွေပဲဆိုတာကိုယ်ပညာနဲ့ရှင်းပြီးတော့ကိုသိရမှာနမတန်ရှင်းပါတယ်တကားဟုတ်ရဒီဒီတရားအနန္တရာကြဘုန်းကြီးတို့ကသတိပ္ပဏကအရင်တည်းဟောသိတဲ့သုတ်တွေကလည်းအတူတူပါပဲသတိပ္ပဏနဲ့ညီနေ ညီအညီကြီးတဲ့ပါပဲအရိပ္ပံကရှုဖို့မှတ်ဖို့သိချာပြတာလေကြားစဲမှာပဲမသီလင်းအပြင်းမထွက်ပြီဆိုရမယ်ကြားစဲမှာပဲမသီလင်းအပြင်းမထွက်ပြီဆိုကြားစဲမှာပဲ ကနေနာကာဏံဂါဟိတဝါနှာခေါင်းဖြင့်အနံ့ကိုနံပြီးတော့လေဒီတိုင်းပဲအနံ့နောက်စိတ်ကလိုက်သွားတယ်ဒါဆိုရင်ပြင်ထွက်တာပဲအဲအနံ့နံပြီးတော့ရှိနံစဲကလည်းရှုမှတ်ပြီးနံလိုက်ပြောလိုက်နံလိုက်ပြောလိုက်ဒီလိုပြီးသွားလို့ရှိရင်ပြင်မထွက်ဘူးခိုင်တာကတော့လွယ်တယ်ဆိုကြအောင်လေနံပြေရာတွင်လိုက်ကြံလင်အပြင်ထွက်သည်မည်သို့ ထွက်အောင်ဘယ်နဲ့လုပ်ရမလဲဆိုတော့နာစဲမှာနာနာစဲမှာဒီနာပြီးတဲ့သဘောလေးမှတ်ပါတဲ့နာစဲမှာပဲမှတ်သိလင်အပြင်မထွက်ပြီဆိုရမယ်နာစဲမှာပဲမှတ်သိလင်အပြင်မထွက်ပြီ သံရတာကိုသာဟိတဝါစာပြီးဝိညာဏစိတ်ဝိညာဉ်ရဟတာနိမိတ်တနုတာရီအရသာအာယုန်နိမိတ်တို့အစဉ်လျှောက်သည်ဟောတိရှိ၏သာစားပြီးတော့လည်းစားတယ်ရတာနောက်စိတ်ကလိုက်နေတယ်တဲ့စားပြီးရတာလေးတွေတမျိုးမျိုးနဲ့ပြန်ပြီးတော့တွေးပြီးတော့ကောင်းတဲ့ရတာလေးတွေကောင်းလိုက်တာချိုးလိုက်တာသိမ့်လိုက်တာရတာလေးတွေလည်းသဘောကျတယ်တကားပါနော် ပါဗျာဟုတ်ကဲ့တချို့ကဒီရင်မကဘူးကဟောရအဲ့ဒီရတာချက်ပြိုးကျွေးတဲ့ပုဂ္ဂိုလ်လဲသဘောကျပြီးတော့ဒီလိုရရှိသေးတယ်ဟုတ်လားရှိရပါဗျာအရင်ဆုံးတကာဟောနေဆေးလိမ့်မိတို့ပေးတာတော့မှချို့ကသဘောကျတာရှိရတာကိုတကာဟောရအဲသူသူမိတို့ပေးတဲ့ဆေးတွေကလေးသောက်ရတာကရတာရှိတယ်လို့လို့ဘာလို့လို့ဒီလိုလဲအောက်မေ့တာရှိတယ်မှန်ပါရှိရအဲ့ဒါရတာအယုံနောက်စိတ်ကလိုက်ရင်ဒါပြင်ထွက်သွားပြီတဲ့အဲဒီတော့မထွက်အောင်ကျင့်ရမှာ စတိရာရင်နဲ့ဘာသာသာလဲဘာသာသာသမင်းဖြစ်ဖြစ်ဟင်းဖြစ်ဖြစ်မုံဖြစ်ဖြစ်စတိသုံးဆောင်ပြီးရမှာလိုက်ကြံနေလို့ရှိရင်အပြင်ထွက်နေတာအကြထဲမှာနေတဲ့ခါတော့ဒါတွေအကုန်လုံးပဲလုံးနိုင်မလဲတကားဝဲဟုတ်လားမှန်ပါမလို့ရတရားအထုတ်တဲ့ခါကလားအထုတ်ဖို့ရညွှန်ပြနေတာတရားအထုတ်နေတဲ့ခါကလားမှာညာများကမ္မထတရားအထုတ်နေတဲ့ခါကျင့်ရတယ်လို့ပဲ လူတွေကလည်းပဲဒီလိုပဲတရားထုတ်နေတဲ့အခါကမ္မထာညောင်းလားအာထုတ်သည်ဖြစ်စေသုံးမို့အင်းနဲ့အာထုတ်သည်ဖြစ်စေအာထုတ်နေတဲ့ခိုက်တာတော့ဒီလိုပဲကျင့်ရမယ်ကောနော်မှန်ပါကျင့်ရပါဗျာသတိရရင်လိုက်ကြံလင်းပြင်းထွက်ပြီးဆိုရမယ်သတိရရင်လိုက်ကြံလင်းအပြင်းထွက်သည်နိသို့ ထွက်အောင်ဘယ်နဲ့လုပ်ရမလဲဆိုဇင်ဝါယမယားတင်ရတံရတာကိုသာယိတဝါလျက်ပြီးစသည်ပြီး၍ဝိညာဏစိတ်ဝိညာဉ်သည်နာရတနိမိတာနုသာရိရတာအာယုန်နမိတ်ကိုအစဉ်လျှောက်၍မလိုက်ပြီးဟောတိဖြစ်၏သာပြီးရတာအာယုန်နမိတ်နာကိုမလိုက်ရဘူးတဲ့မလိုက်အောင်မလိုက်နဲ့ဆိုရင်လည်းရပါမလားမရဘူးတကားဟောနော် မရပါဗျာအဲစိတ်စိတ်ကအမိန်ပေးတဲ့အတိုင်းမဖြစ်ဘူးအဲကိုကကိုကဒီလိုဖြစ်ခြင်းပဲမဲ့လို့ဒီလိုဖြစ်တာမဟုတ်ဘူးသူကစိတ်ဆိုတာဆိုရတာမဟုတ်ဒီအဲဒီစိတ်မကူပါနဲ့ဆိုတာတွေမှာဒါစိတ်ကူးသေးလူစားအမှန်ကြပါတယ်သူကမှန်ပါဗျာအဲတော့သူ့အလုပ်ပေးရတယ်စားတဲ့မှာပဲစားပြီးတဲ့သဘောလေးကိုသိအောင်လို့သူစားပြီးတော့ရှိပါတယ် ဘုန်းကြီးတို့ဒီပဋ္ဌာန်းကြီးနဲ့ရှုမှတ်တဲ့နည်းဆိုလို့ရှိရင်သမင်းမွဲကြည့်တာကစပြီးတော့ကြည့်ရမြင်တယ်လက်လှမ်းမြင်လှမ်းတယ်လှမ်းတယ်လက်ရွေတာလေးဟိုဝိဇ္ဇဝကုမဟုတ်သေးဆရာလောက်ရတယ်ဟုတ်လားမှန်ပါဗျာအဲတတိတံမင်းဆိုတော့ဒီအကုန်လုံးလိုက်ရတာတတိလေးအချက်တိုင်းချက်တိုင်းလက်ကလေးလှမ်းရင်ရွေတိုင်းရွေတိုင်းတစ်ခါလဲလိုက်ရတယ်လှမ်းတယ်လှမ်းတယ်ကြည့်ရင်ကြည့်တယ်ကိုင်ရင်ကိုင်တယ်ယူရင်ယူတယ်အဲမရင်အရင်မလာတယ်ယူကြွလာတယ် ယူတယ်ယူတယ်ပဇာဖွင့်ရင်ဖွင့်တယ်ပဇာတဲ့ခွင့်ရင်ခွင့်တယ်အဲတော့ပဇာပြန်ပိတ်ရင်ပိတ်တယ်လက်ပြန်ချရင်ချတယ်ချတယ်အဲအောက်ပကံများတော့ဝါတယ်ထိသွားလို့ရှိရင်ထိရဲ့ပြီးတော့ဝါလို့ရှိရင်ဝါတယ်ဝါတယ်အဲဒါတွေမှားရဒါတွေကတော့ကိုယ်တင်စားတာဒီဝါရရတာတာဤတော်မဟုတ်သေးဘူးဒါတွေကတော့အဲဒီတည်းမှာဝါရင်ဝါရင်နဲ့ကြားပေါ်မှာရတာရင်တွေ့ဘူးလားတကားဟောတွေ့ပါဘူး အဲအချိုလေးစားရင် ချိုတယ်အချင်းစားရင်ချင်းတယ်အစစားရင်စတယ်အငါစားရင်ငါနဲ့အစိမ့်စားရင်စိမ့်တယ်အရာဓာလေးပေါ်လာအဲဒီအရာဓာလေးပေါ်သွားတာကိုဇီဝရလျှာပြင်ရတာအတန်းရတာကိုသာယိတဝလည်းလေရပြည့်၍အရာဓာခံပြီးပြီဒါကိုစားစားပြီးပြီးပြီဆိုပြီးတော့ပြောတော့ဒီလိုပဲပြောရတယ်အဲဒီအရာဓာလေးပေါ်ပြီးတော့ဒီရတာကဘယ်လောက်ကြာအောင်ပေါ်နေတော့ဆိုရင်ခဏလေးမဟုတ်လားတကားတော့ သေးပါဗျာဆရာပေါ်မှာချိုးတယ်ဆိုချိုးပြီးကြောက်သွားတာချင်းတယ်ဆိုချင်းပြီးခဏပဲကြောက်သွားတာပဲနောက်ထပ်အချိုးချင်းမလာရင်အဲခဏပဲမကြောက်ဘူးကြောက်သွားတာပဲအဲ့ဒါမမြဲတဲ့တရားမဟုတ်လားတကားဝဲမမြဲပါဗျာမြဲဘူးဆရာပေါ်မှာရတာသိတာဘာမှကြားတာမဟုတ်ခဏလေးပဲဒါပေမဲ့လို့သာမန်ပုဂ္ဂိုလ်တွေနေရာချင်းတော့အရသာကို သိနေတာကအမြဲရှိနေသလိုထင်နေတာဟုတ်တကားဟောရဟုတ်လားသိကြပါတယ်ဗျာအရင်ကစားတော့ခဲ့တဲ့ရတာတွေသိနေတဲ့အာအခုတည်းထိရှိအခုသိနေတဲ့ငါကလည်းအရင်ကရှိအဲ့ဒီရတာတွေသိနေတဲ့သဘောတွေကလည်းအများအားရှိနေတယ်လို့သိတယ်အောင်းမေးပြီးတော့မြဲတဲ့နေရာတွေထင်းနေပြီးတော့ငါကဘယ်ရတာစားတယ်ဝက်သားစားတယ်จิตသားစားတယ်မုတ်စားတယ်ဘယ်လိုရတာကောင်းတွေကိုစားရတယ်ဆိုပြီးတော့ပြန်ပြန်ပြီးစဉ်းစားသဘောကျတယ် ဒီစာမျိုးနောက်နေ့ချင်းကလည်းစားရအောင်လို့ဥမတစ်ခါစားရအောင်လို့ဥမအများရန်စားရအောင်ဒီလိုလဲအားထုတ်နေရတာဘောတကာပဲဟုတ်လားမှန်ပါဗျာတားနိုင်လို့ရှိရင်ဘောမတားနိုင်ရင်ဒါတော့ကြက်တယ်ခုနေခါကလည်းဈေးကလည်းကြီးရတယ်ဟင်အကျိုးလည်းအကောင်းနေသိမ့်ဝင်စားနိုင်ပါဘူးခွန်ကြီးများအချို့ပုဂ္ဂိုလ်တွေကြည့်အလုံသမားတွေပါတယ်ကြည့်သူ့စာအင်း စားဖြစ်ုံလောက်ကလေးနဲ့စားနေကြတာတွေ့ရပါတယ်တခါဟောရဟုတ်လားမှန်ပါဗျာအဲလုတ်ကိုင်းကလည်းပင်မတော့သူတို့တော့ရတာတော့ရှိပါတယ်တော်တော့တော်ပါရဲ့သူကပင်မနဲ့ပုဂ္ဂိုလ်ကြီးဘာစားစားရတာရှိမယ်တော်တယ်အဲဒီလိုရတဲ့ဥစ္စာနဲ့သူတို့နဲ့ရတာရှိတာလဲတာယာနေတာပါပဲမကောင်းတဲ့တာယာတာပဲကောင်းတဲ့တာယာတာကောင်းရင်ပူးတာယာတာပေါ့အကောင်းတွေကိုမျောလင်းတောင်းတာအဲ့ဒါတွေဖြစ်နေအဲ့ဒါတွေမဖြစ်အောင်ဟာစားတယ်မှာပဲရှင်မပါတဲ့ အဲခုနပြောတဲ့အတိုင်းဝါတယ်ဝါတယ်မှတ်နေရတာပေါ်ရင်ချူရင်ချူတယ်ချင်းချင်းနဲ့ပြီးရင်ပြီးတယ်မှတ်လိုက်တော့သိပြီးပြောက်သိပြီးပြောက်ဒါလေးကကိုယ်ပိုင်ညာနဲ့တွေ့တယ်ကောင်ရဟုတ်လားအဲဒါတွေ့တော့အနေစမမြဲဘူးဒုက္ခဆင်းရဲမျှပဲဖြစ်ပြီးပြတ်သွားတော့ဆင်းရဲမကောင်းဘူးလို့ဆိုရတာပေါ့အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်ပုဂ္ဂိုလ်သတ္တဝါဆိုရင်မြဲတည်နေရမှာကိုဟိုကဒီလိုမဟုတ်သိပြီးပြောက်သွားတာလေနာတ္တအတ္တမဟုတ်တဲ့သဘောတရားပဲလို့အဲဒီလိုသိရတယ်အဲဒီလိုသိအောင်လို့သာသဲမှာမှတ်ပါ တယ်ဆိုရမယ်သာဇေမာရင်မသိလင်အပြင်းမထွက်သည်တွေ့ထိစေ ကိုမှာဓွာရ6ပါး6ခုလုံးရှိတော့အဲဒီသုတ်ကလည်း6ခုလုံးပဲဟောထားပါတယ်သူဟောတဲ့အတိုင်းပဲဘုန်းကြီးကလည်းဒီမှာဆောင်မှုတွေအကုန်လုံးလုပ်ထားတယ်။ကာယေနာကိုဖြင့်ဖုထဗံတွေ့အထိကိုဖုသိတဝတွေ့ထိပြီး၍ဖုထဗာနိမိတာနုတာရီအတွေ့အထိအာယုန်မိတ်နောက်သောဆင်လိုက်ပြီးဟောတိဖြစ်သည်။တွေ့ထိလေးတွေတွေ့ထိပြီးတော့အဲဒီနောက်ဆင်လိုက်နေတယ်။အတွေ့ကောင်းလေးတွေများသောဖြင့်အတွေ့ကောင်းလေးတွေတွေ့ထိပြီးတော့ အဲဒီအာရုံနောက်လိုက်နေတာပါပဲตายရနေကြတာပဲအတွေ့မကောင်းတာတွေတွေ့တဲ့အခါလဲစိတ်ဆိုးပြီးတော့စဉ်းစားပါရဲဘသူကခဲနဲ့ပေါက်လို့ငါနာရဲအဲဘသူကရိုက်လို့ငါနာရဲချင်းကကြိုက်လို့နာရဲရတယ်ပွဲစိတ်ကြိုက်လို့နာရဲရတယ်စသည်ဖြင့်မကောင်းတဲ့တွေ့လည်းပဲဒီကလိုက်သွားတာပါပဲတကားပဲဟုတ်လားလိုက်ပြီးတော့အဲဒီကောင်းတဲ့အာယုံဆိုတော့လောဘနဲ့လိုက်မကောင်းတဲ့အာယုံဆိုတော့ဒေါသနဲ့လိုက် အလယ်လားအတွေ့အထိတွေလည်းရှိပါသေးတယ်အဲ့ဒီအတွေ့အထိတွေလည်းငါကတွေ့ထိတယ်ငါပဲအဲတွေ့ထိရတဲ့ပုဂ္ဂိုလ်ကသူပဲယောက်ျားပဲမိန်းမပဲစသည်ဖြင့်ဗာမန်ပုဂ္ဂိုလ်နေရာနဲ့ဆွဲလာတာလည်းရှိပါတယ်အဲ့ဒီသုံးမျိုးလုံးဟာကအပြင်ထွက်တာကြီးတယ်ပဲဒါကြောင့်ထိပြီးရာတွင်လိုက်ကြံလင်အပြင်ထွက်သည်နိသို့ ဋ္ဌိပြီးတဲ့အခါမှာဒုတိယတဲ့အာရုံကြောင်းပြုပြန်လေးစဉ်းစားနေလို့ရှိရင်အပြင်ထွက်နေပြီတဲ့အဲဒီလိုလည်းမစဉ်းစားအောင်မစဉ်းစားအောင်မလုပ်အောင်လဲဆိုတော့ထီစဲကပဲမှတ်ပါတဲ့တွေ့ထိတဲ့အခါကလာတွေ့ထိတာမှတ်ကိုယ်ထဲမှာရရင်ရတယ်နာရင်နာတယ်ကျင်ရင်ကျင်တယ်ဘာမှထိလို့ကျင်တယ်ထိရပူရင်ပူတယ်အေးအေးတယ်ဘောတကားရောဟုတ်လားမှန်ပါဗျာအတွေ့အထိတွေကတော့အမြဲလို့ရှိနေတာကိုယ်ထဲမှာနှလုံးသွင်းလိုက်ရင်ကိုယ်ထဲမှာအတွေ့အထိတစ်ခုခုရှိပါတယ်အဲဒီအတွေ့အထိတွေကလည်း ပထဝီဓာအတွေ့အထိတေဇောဓာအတွေ့အထိဝါယောဓာအတွေ့အထိတွေ့ထိဆိုတာ၃မျိုးပဲရှိတယ်မှန်ပါပထဝီဓာနဲ့ခဲမှာဉာဏ်နဲ့အတွေ့အထိနုညံ့ချောညက်တဲ့အတွေ့အထိဒါတွေကပထဝီဓာအတွေ့အထိခေါ်တယ်တေဇောဓာအတွေ့အထိကတော့ပူဓာတော့အေးဓာတော့နှွေးဓာတော့အဲ့ဒါတွေတွေ့ထိတယ်ဝါယောဓာအတွေ့အထိကတော့တောင်းနာတော့တင်းနာတော့တွန်းကန်နာတော့လှုပ်ရှားတာတော့အဲ့ဒါတွေတွေ့ထိတယ်အဲ့ဒါတွေအကုန်လုံးဝိပဿနာကျူရတဲ့တရားတွေပါပဲ။ အဲ့ဒါလေရှုမှတ်လိုက်လို့ရှိရင်သူ့ခိုက်တာနဲ့သူထိပြီးရင်ပြောက်သွားရင်ထိပြီးရင်ပြောက်သွားရင်ဘယ်မှမြဲတည်နေတာမရှိဘူးဒီဘာ၆ပါးကဒီပြင်ဓဝါတွေကတော့မနောတော်ရခြံထားပြီးဒီပြင်ဓဝါတွေကတော့ခါခါသိမ့်လို့မထင်ကြပါဘူးမျက်စိကမြင်တယ်ဆိုပေမဲ့မျက်စိမိတ်ထားရင်မမြင်ဘူးနားကကြားတယ်ဆိုရင်လည်းကြားစရာအာယုံကရှိမှရှိရင်လည်းသူကသိမကြားဘူးအဲထူးထူးဆန်းဆန်းအာယုံမဟုတ်လို့ရှိရင်လည်းသိပြီးတော့ရေးမကြည့်ဘူးကြားတာက နှာခေါင်းကနာနာကလည်းနာကြရှိမှလျာကလည်းစားတဲ့ခါမှဒီနေ့လုံးစားတဲ့ခါကနည်းနည်းမစားတဲ့ခါကများများဆိုတော့လျာကလည်းရှုမှတ်ပြန်နေပါလေအတွေ့အထိနဲ့စိတ်ကူးစဉ်းစားကြံနေမှုဒီနှစ်ခုကတော့အများဆုံးပဲအဲ့ဒီအတွေ့အထိကအများအားရှိနေတာအဲ့ဒီအတွေ့အထိတွေမှာအများအားလွယ်လွယ်ကူကူနဲ့ရှုမှတ်နိုင်တဲ့အတွေ့အထိကဘုန်းကြီးများပါဗျာ ဘိုက်ကတောင်ထဲလှုပ်ရှားတဲ့ရုပ်ရှုဖို့ရညွှန်ကြားထားပါတယ်အဲနာပြီးကြားကနေပြီးတော့အတွေ့အထိဝင်လေထွက်လေအတွေ့အထိဒါလည်းပဲရှုနိုင်ပါတယ်ဒါတွေလည်းရှုလို့ရတယ်တရားပါရှုကောင်းတဲ့တရားပါပဲဒါပေမဲ့လည်းမြတ်စွာဘုရားဟောတာကတော့နာပြီးကြားနှာခေါင်းကြားကသတ္တပဒတာရှုတာကသမထအနေနဲ့သမာဓိနိမိတ်အနေနဲ့ဟောထားပါတယ်မာရိနိမိတ်အနေနဲ့ဟောတော့ထိပြီးတဲ့သဘောရလို့တော့မဟုတ်ဘူးသူကတော့ထိရသနာကနေပြီးတော့ ဝင်လေထွက်လေစိတ်ကြည်ကြည်မှုရှိအောင်ဝင်တိုင်းထွက်တိုင်းနေကြစောင့်ပြီးတော့ကြည့်နေသမာဓိနဲ့မရဘူးဇံရဇံရပြီးတဲ့ခါကျမှဇံဝင်စားပြီးဇံအားထပြီးတော့မှဝိပဿနာရှုပုံလေအဲဒီတော့မာရိတက္ကရာတွေကတော့ဒီလိုပြပါတယ်ဒါပဲမဲ့လို့ခဏိကသမာဓိအတော်တန်ဥဇာရသမာဓိတော့ရရုံကနေပြီးရှုရင်လည်းပဲဝိပဿနာမဖြစ်ဘူးလို့မဆိုနိုင်ပါဘူးဒီတော့အာနာပါနာထိတိကိုရှုရင်လည်းပဲရပါတယ်အဲ ဘုန်းကြီးတို့ကတော့အားလုံးပုံကိုယ်တွေလောလောကူကူမှတ်ပြအောင်လို့ဘိုက်ကပဲတွေးထိတာကိုအမှတ်ခိုင်းတာပါဘိုက်ကအသက်ရှူလိုက်တဲ့အခါဘိုက်ထဲမှာလေတွေကဘောလုံးနဲ့လေထိုးလိုက်တာလို့လေတွေကပြည့်သွားတော့ဘိုက်ထဲမှာတောင့်သွားတာတင်းသွားတာတွန်းကန်သွားတာရွေချသွားတာမထင်ကြဘူးလားတကားဟောထင်ကြပါဗျာထင်ကြတယ်ဘိုက်ထဲမှာသိကြသိကြကြီးဟောဘိုက်ထဲမှာတခါလေလေတွေကတွန်းထိုးပြီးတော့ဝင်လာ နှာခေါင်းကစပြီးတော့ပဲတွေးကြည့်အဲဒီကနေပြီးနှာခေါင်းကလက်ကြောင်းကြောက်ပြီးလေသွားတဲ့လမ်းလေသွားလမ်းလေသွားလမ်းမှာအကုန်လုံးကြောက်ပြီးတော့တိုက်ခိုက်ပြီးတော့သွားတာအေးတဲ့လေနှွေးတဲ့လေညာသွားရင်အေးတဲ့လေတွေဝင်လာတယ်အဲလေအေးတွေအဲဒီကဝင်ပြီးတော့သွားမိုက်ထဲရောက်မိုက်ထဲကျတော့တောင်းနာတင်းနာတွန်းကန်နာလှုပ်ရှားတာအဲဒီမှာသင်ကြားအဲဒါတွေကဝါယောဓပဲတကားဝဲဟုတ်လား အဲဒီအသက်ရှူထုတ်လိုက်တဲ့ခါကကျဘိုက်ကယော့ပြီးတော့ကြာသွားအဲဒီမှာယော့ကြတာလှုပ်ရှားတာသင်ကြားတာပဲအဲလက်ချောင်းတစ်ချောင်းနဲ့နှာခေါင်းတစ်ယောင်တိုက်ခိုက်ပြီးတော့တာဒီသင်ကြားတာပါပဲဒါပေမဲ့ဘိုက်ကနေပြီးဗราဏပြုပြီးတော့ဒီမှာရှုဖို့ရအတွေ့အထိအဲလောကဝဟာရအတိုင်းခေါ်နေကြတိုင်းအဲသက်ရှူသွင်းလိုက်တဲ့ကဖောင်းတယ်လာတော့ဖောင်းတယ်သက်ရှူသွင်းလိုက်တဲ့ကပိန်ကြတော့ပိန်တယ်ဒါလေးရှုမှတ်ဖို့ရဘုန်းကြီးကညွှန်ကြားပါတယ်တော်တော်ကြတော့နည်းနည်းလည်းအထုအောင်မယ်တကားဝယ်ဟုတ်လား အဲဟောယုံနာယုံနဲ့မဖြစ်သေးဘူးလက်တွေ့လေးလည်းအထောက်အမှအဲဒီတော့အတွေ့အထိဟာဒီဖောင်းတာပင်တာနေပြီးတွေ့အထိကနေပြီးဖောင်းနေဒိနေဖောင်းနေပင်နေတရားရှုမှတ်နေဒီနေ့စိတ်ကူးတွေပါလေပေါ်ကြတယ်လိုက်မှတ်ရပါတယ်ဒီနေ့နေရာကအတွေ့အထိပေါ်လို့ရှိရင်လည်းထိတယ်မှတ်ရပါတယ်အဲဒီလိုမှတ်နေလို့ရှိရင်သမာဓိညာအားကောင်းလာတဲ့ခါကျတော့အထိအသီးတွေဟာဘိုက်ကတွေ့ထိတာရောဒီနေ့နေရာကတွေ့ထိတာတွေရောညောင်းတာပူဇာနာကြီးကခဲတဲ့အတွေ့အထိတွေရော ထိပြီးပြောက်ထိပြီးပြောက်ထိပြီးပြောက်မမြဲတာကြီးကိုယ်ပိုင်တွေ့ရတယ်ကွာဟုတ်လားမှန်ပါတွေ့ရပါအဲဒီလိုတွေ့အောင်မှားလို့ရှိရင်တဲ့တွေ့ထီရနောက်လိုက်ပြီးတော့ပါရပြီးတော့လည်းပဲအပြင်းမထွက်ဘူးစိတ်ဆိုးစိတ်ပြက်ပြီးတော့လည်းအပြင်းမထွက်ဘူးသာမန်နေအားဖြင့်လည်းစဉ်းစားပြီးအပြင်းမထွက်ဘူးအဲအပြင်းမထွက်ဘဲနဲ့သမာဓိရတယ်လို့ဆိုလိုပါတယ်ဒါကြောင့်မို့ထိစဲမှာပင်မှတ်ပြီးလင်းပြင်းမထွက်ပြီးတဲ့ဆိုရမယ်ထိစဲမှာပင်မှတ်ပြီးလင်း ဲမှာမှတ်ပြီးအမြင်မထွက်ဘူးတော်တော်ကြာရင်ဒါလေးလက်တွေ့လေးအားထုတ်ရမယ်။ဒါကပေါင်းလာပြင်တာစပြီးတော့နောက်ဆုံး မနတာဓမ္မဝိညာယမနတာစိတ်ဖြင့်ဓမ္မသဘောတရားဝိညာယပြီး၍ဝိညာဏစိတ်ဝိညာဉ်သည်ဓမ္မဓမ္မနိမိတ်တ ानु တာရိသဘောတရားအာယုန်နိမိတ်ကိုဆင်လျှောက်သည်ဟောသည်ဖြစ်၏အဲသဘောတရားမျက်စိကလည်းမြင်တာမဟုတ်နားကလည်းကြားတာမဟုတ်နှာခေါင်းကလည်းနားနာမဟုတ်တရားကလည်းရပါသသိနေတာမဟုတ်ကိုယ်ကလည်းတွေ့ထိတာမဟုတ်ဘဲနဲ့စိတ်ကူးသက်သက်နဲ့အာယုန်နေလာတယ် စိတ်ကူးတဲ့တဲ့အာယုန်တွေလာတဲ့ကောင်ဟောနော်မှန်ပါလာပါဗျာစိတ်ကူးရရင်စိတ်ကူးရင်လာတာပဲစိတ်ကူးမရှိတယ်ပဲစိတ်ကူးဆိုတာလာတာပဲသူကတရားထုတ်နေတဲ့ပုဂ္ဂိုလ်မှာပိုသိတယ်တကားပဲဟုတ်လားပိုသိတယ်တရားမထုတ်တဲ့ပုဂ္ဂိုလ်ရာသိမသိဘူးသူတို့စိတ်ညာသူတို့ထားလို့အားထားရတယ်အောင်းမင်းလားစိတ်ညာတည်ငြိမ်တယ်လို့ထင်နေတာဘယ်တည်ငြိမ်လေးမှာတော့တကားဟောစိတ်ဆိုတယ်တကားလည်းသူကတော်တော်ကိုမငြိမ်နဲ့ဥစ္စာမငြိမ်ဘူးစိတ်အာယုန်နဲ့ ကမ္မထာကြောင့်ဝင်ပြီးတော့တရားထုတ်နေတယ်ဆိုပေမဲ့လို့ကိုကြီးကသာကမ္မထာကြောင့်နေနေတာစိတ်ကတော့ပြင်မဲ့သွားကျင်ရချောက်သွားနေတာဘုရားဟောရဟမ်ဟောတယ်ဟိုလူနဲ့သွားတယ်ဒီလူနဲ့သွားတယ်ဟိုမိတ်ဆွေကလားဟိုလူကလားဒီလူကလားဟိုလူနဲ့စကားပြောဒီလူနဲ့စကားပြောအဲဒီမှာအပြောဆုံးမတဲ့စိတ်ကူးစဉ်းစားစိတ်ကူးစဉ်းစားရင်းနဲ့တခါလဲအဲညင်းခုန်တွေလည်းပြည့်နေတာပဲတခါဟောရဟုတ်လားညင်းခုန်တွေသူကဒီလိုပြောရင်ငါကဒီလိုပြောလိုက်မယ်ငါကဒီလိုရှေ့ပါလိုက်မယ်ဒီလိုလည်းဖြစ်တာပဲစိတ်ကူးတွေလည်းပြည့်သဘောအယုံနေ အဲဒီလိုပါလေရှိတယ်အဲဒီအာယုန်နဲ့စိတ်ကူးတစ်ခုလောက်ပေါ်လာရင်ကောင်းတဲ့အာယုန်စိတ်ကူးလေးပေါ်လာတဲ့အခါကျတော့ထက်ကထက်ကလည်းစိတ်ကူးနေတဘိုးတကာဟောရနော်မှန်ပါဗျာမကောင်းတဲ့အာယုန်တွေပေါ်ရမ်းတော့လေအဲ့ဒီအာယုန်တွေစဉ်းစားပြီးတော့ထက်ကထက်ကစိတ်ဆိုးနေတယ်အဲဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအာယုန်တွေတော့စိတ်လိုက်ပြီးတော့သွားလို့ရှိရင်အပြင်ထွက်တာပဲတဲ့ဒါကြောင့် သိပြီးရရင်လိုက်ကြံလဲအပြင်ထွက်သည်နီဆိုရမယ်သိပြီးရရင်လိုက်ကြံလဲအပြင်ထွက်သည်အဲ့တော့သိပြီးရတဲ့စိတ်ကူးစဉ်းစားကြံစည်မှုတွေသိပြီးရ အာယုံတော့စိတ်မလဲအောင်ဘာလို့ရမလဲဆိုပြီးစဲမှာပဲမှပြီးလင်းပြင်မဆက်ပြီးပြီးစဲမှာဒီကူကဟိုရောက်သွားရင်ရောက်သွားတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်ဒီလိုမှတ်ရတာဘုရားဟောရနော်မှန်ပါဗျာဟောင်းတယ်ပိန်တယ်ဒီလိုမှတ်နေရင်စိတ်ကအိမ်ရောက်သွားတယ်ရောက်တယ်မှတ်လိုက်ရတယ်ဟိုလူနဲ့တွေ့တယ်တွေ့တယ်မှတ်လိုက်ရတယ်ဟိုလူနဲ့စကားပြောနေရင်ပြောတယ်မှတ်လိုက်ရတယ်အဲအဲဒီလိုစိတ်ကူရောက်တဲ့ရောက်တဲ့သွားတိုင်းသွားတိုင်းမှတ်ရတယ်အစားတော့ ခဏခဏလည်းသွားနေတာပါပဲသွားလိုက်မှားလိုက်ပြောက်သွားလိုက်တခါပြန်လာလိုက်ခေါင်းနဲ့ပင်နဲ့မှားလိုက်ဒီကသွားလိုက်မှားလိုက်တခါပြောက်သွားလိုက်ခေါင်းနဲ့ပင်နဲ့မှားလိုက်သူရပြန်ကိုရပြန်ဒီလိုဖြစ်နေတဲ့တခါဟုတ်လားဟုတ်လားမှန်ပါဖြစ်နေပါဗျာနေနေဒီလိုပဲမစားတော့ဒီလိုအထောက်ရတယ်စိတ်တော့မတွေ့ရဘူးပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့လည်းစိတ်စိတ်မသွားဘူးလို့ပြောတယ်ကျိုးမှာတော့ကဓမ္မတယောက်တရားလာအားထုတ်သူတော့တော်ပါတယ် သူလည်းပဲထူးလက်ထူးကြတယ်။တညလောက်အာရုံသာနဲ့နာယုတ်တွေကွဲတာတွေသူပြောလာတယ်။သူကရှင်းကဘယ်လိုအခြေအနေရှိတော့ဆိုဗမာသာဥဆိုအောင်ဖောက်ဘူးတဲ့။တရားသာလည်းသူမဖောက်ဘူးတဲ့။သူကဘာတွေဖောက်တော့ဆိုတော့သူကခေတ္တညာသားကိုကျောင်းဆရာမလည်းသူကလောက်လာတာ။အင်္ဂလိပ်စာဖောက်တာပဲ။သူကတော့အင်္ဂလိပ်စာတွေဖောက်။ဗမာသာတရားသာဆိုရင်ဖောက်ကုန်မဖောက်ဘူးတဲ့။ယုံနာအကြောင်းတွေဘာတွေဘာမှမသိပါဘူးသူကလာလာတော့အဲဒီတော့ရှင်တွေကလာတာ။ ဒါပေမဲ့လို့သူကတရားထုတ်လိုက်တော့တခါလဲယုံနာနေကွဲပြားပြီးပြီးပေါ့သူတညလောက်နဲ့သူပြောနိုင်တယ်ထူးတယ်သူကဒုပါမီထူးတဲ့ပုဂ္ဂိုလ်လည်းရှိတယ်မှန်ပါပါမီထူးပါထူးတယ်သူကသူပဲနဲ့လို့ပြောတော့ဆိုလို့မှတ်စရာအာယုံလေးတွေနဲ့မှတ်ပြီးတဲ့စိတ်ကလေးတွေဟာတခါလဲအာယုံလေးကပေါ်လိုက်ပြီးလိုက်အာယုံလေးကပေါ်လိုက်ပြီးလိုက်နေဟိုကပေါ်လိုက်ပြီးလိုက်ဒီကပေါ်လိုက်ပြီးလိုက်ပေါ်တာနဲ့ပြီးတာနဲ့နှစ်ခုတည်းသူကထွေးလုံးရဒါဟုတ်တညပဲအထုပါသေးတယ်သူ့အခြေအနေမေးကြည့်တော့ သူကကမ္မထာညရောက်ကြတဲ့ကအိမ်အိမ်ကိုပြန်ပြီးစဉ်းစားတဲ့စိတ်မဖြစ်ဘူးတဲ့သူပြောတယ်ဟွန်းတော်တော့တော်တာပဲလို့အိမ်မှာသူသာယာကြရရှိပါတယ်သူအခြေအနေလည်းသေးတဲ့ဟုတ်တာမဟုတ်ပါဘူးဘုရုံးမဆိုရင်တော့ရေးပိုင်ကြော်ပေါ်လေးသူကအထက်တန်းနေရပါပဲသူသာယာကြရပါလေရှိပါတယ်ဟိုပြန်ပြီးစဉ်းစားကြရအများကြီးရှိပါတယ်ဒါပေမဲ့လို့သူအိမ်ကိုစိတ်ကြံတဲ့ဟာမရှိဘူးတဲ့သူ့မှာတော့ခါတဲ့မှတ်လို့ကောင်းနေတာပဲသူ မှတ်လို့မကောင်းတာစိတ်ပြည့်တို့စိတ်ပြည့်စရာကောင်းတာတွေဘာမှမပြောဘူးမှတ်လို့ကောင်းတာတွေပြောတာပဲရောက်ကြတဲ့ကစပြီးတော့အဲဒီလိုဒီကမာလေးရှိတယ်ဒကာတွေကလည်းဒီလိုပါရှိပါတယ်ပါရမီထူးတဲ့ပုဂ္ဂိုလ်လို့ဆိုမှာပေါ့အဲဒီပြီးသေးမှာပဲစိတ်ကူးတွေပေါ်တိုင်းပေါ်တိုင်းကိုသိမှန်နေလို့ရှိရင်အဲစိတ်ကူးနောက်ကမလိုက်ဘူးတဲ့ခေါင်းနဲ့ပင်ရမှစိတ်ကူးပေါ်လိုက်မှားလိုက်ပြောက်သွားလိုက်ခေါင်းနဲ့ပင်ရပြန်မှားလိုက်ဒီလိုအားထုတ်ရ အခုလည်းတော့ကြရင်ဒီလိုပဲအားထုတ်ရမယ်အဲဒါပြီးတိုင်းပြီးတိုင်းကိုမှတ်ပြီးတော့ကြောက်သွားလို့ရှိရင်ဒါအပြင်မထွက်တော့ဘူးအဲဒါပြရမယ်ပြီးသေးမှာရင်မသိလင်အပြင်မထွက်ပြီဟုတ် ဆင်ခြင်းရာအားဖြင့်ပပရိခတော်စူးစမ်းဆင်ခြင်သောကာယေရှုသောပုဂ္ဂိုလ်အားဝိညာဏစိတ်ဝိညာဉ်သည်ဗဟိရာပြင်ပအာယုများသို့အဝိကေတအဝိသတမပြလွန်ပြေသွားသည့်အတ္တတိယ၏တထာတရာထိုထိုချင်းရာဖြင့်ဥပပရိခေရာကာယေရှုရာ၏စဉ်းစားဆင်ခြင်ရာ၏နှလုံးသွင်းရာ၏အပြင်ဘက်စိတ်မထွက်အောင်လို့ရှုရမယ်လို့ ဟုတ်တယ်အဲ့ဒါပြီးသွားပြီကောင်နော်မှန်ပါဗျာအဲ့ဒီတစ်ပိုက်ပြီးသွားပြီအပြင်မဲ့စိတ်မထွက်အောင်လို့ရှိရမယ်နေရာမြင်တိုင်းမြင်တိုင်းမြင်တာလေးသိအောင်မြင်တာကိုမှကြားတာမှနာတာစားတာပြီးတာမှသိတိတာမှဝိရိဒါဆိုနေရာကိုယ်တာတွေဆန်းတာတွေထိုင်တာတထတာတွေကိုမှုရတွေအကုန်ပါတယ်ကောင်နော်မှန်ပါဗျာသိကုစဉ်းစားကြံနေတာတွေမှအဲ့ဒီတော့မှနေလို့ရှိရင်သိပြီးရင်ပျောက်သွားရင်သိပြီးရင်ပျောက်သွားရင်လည်းမမြဲတဲ့သဘောတွေ ကိုယ်ပိုင်ညာနဲ့ကိုရှင်းပြီးတော့သိပါလိမ့်မယ်အဲဒီလိုသိလို့ရှိရင်အပြင်းမထွက်ဘူးအဲဒီလိုသိအောင်လို့ရှုရမှရမယ်လို့ဆိုလိုတဲ့တကားဟောနော်မှန်ပါဗျာအဲအခုအဲ့ဒီတိုင်းတရရထိုးလို့ချင်းရမြေဥပပရိခေယကပ်ရရှုရမည်ဆိုတဲ့ကပ်ပြီးတော့ရှုရလိမ့်မယ်ဟုတ်လားမှန်ပါအဲခွန်ကြီးတော့ဘိုက်ကနေပြီးတော့တောင်းနှင်းလှုပ်ရှားတဲ့ဝါယောဓဒီကနေပြီးတော့ဖောင်းပြလာပြီးပြင်ကြပါတယ်ဒါလေးမှတ်ဖို့ရညွှန်ကြားပါတယ် ဖောင်းတယ်လားလည်းဖောင်းစားတာဖောင်းဆုံးတရားပင်ကြပါလေပင်စားပင်စုံနဲ့အဲ့ဒါလေးရှိရမှရဒီကအနာဘာနာကြိုက်တဲ့ပုဂ္ဂိုလ်ရှင်နဲ့ကိုဟာနဲ့ကိုအထုဖို့ဒါလည်းပဲခွန်ကြီးတော့မတားမြစ်ပါဘူးအဲ့ဒီတိုင်းလည်းပဲရှင်းနိုင်ပါလေအဲအနာဘာနာနာတိကြတာနေပြီးအတွေ့အထိတွေအဲ့ဒါရှိခြင်းနဲ့ရှိကြတော့ခွန်ကြီးတို့ကတော့ဟောနေကြလမ်းစဉ်တိုင်းဟောတယ်ဘာ ਈ ကိုစိတ်နဲ့စိုက်ထားရမယ်အခုသာရဒါရတို့ချင်းရတဲ့ဥပပရိခေယသုဇန်ခင်ညာရှိရည်ဆိုတဲ့ မြတ်စွာဘုရားဩဝါဒအတိုင်းကိုခုတရားနာရင်အားထုတ်ကြည့်ရမယ်လက်တွေ့အားထုတ်ကြည့်ရမယ်ဟုတ်လားလက်တွေ့အားထုတ်ကြည့်ရမယ်လက်တွေ့ဆိုင်နာလေးတွေပြင်းထန်နေခိုင်းနေဘိုက်ကိုစိတ်နဲ့စိုက်ထားရမယ်ဒီကူကအတန်လေးတွေလည်းကြားတာပဲနားမကောင်းတဲ့လူကြတော့အဲ့ဒီလိုအတန်တွေမကြဘူးအကျယ်ကြီးပြောမှကြား ဒုံတိုင်းအဲဒီလိုအတန်ကျယ်ကြီးတွေမှာဘယ်လိုမှကြားတယ်အဲ့ဒါသူ့နားကညံ့နာရိုးရိုးကောင်းနေတဲ့ပုဂ္ဂိုလ်စဉ်ရိုးရိုးမမှန်တန်လေးတွေလည်းသင်္နေမုတ်ဝေတန်လည်းကြားတယ်အဲ့ဒါလိုပဲမတိကျင်ညာအားကောင်းလို့ရှိရင်သင်္နေမုတ်ဝေလည်းသိရမှာပဲအဲအာယုံအထူးထင်ရှားအောင်ဆိုပြီးတော့ဓမ္မင်္ဂါမလုပ်ရပါဘူးပဂရိအတိုင်းပဲဝိပဿနာရှုရဲဆိုတာ မိမိတဏ္ဍာမှာသူ့သဘောအတိုင်းသူဖြစ်ပြနေတဲ့သဘောတွေနောက်ကလိုက်ပြီးရှုနေုံပဲလို့တယ်အဲမရှုလို့ရှိရင်တော့ခုနကတည်းကအပြင်းတွေထွက်ထွက်သွားတယ်မြင်ပြီးမြင်ရတဲ့အာယုံနောက်လိုက်စိတ်ကြမြင်ထွက်ကြပြီးကြားတဲ့အာယုံနောက်လိုက်စိတ်ကြမြင်ထွက်အဲဒီလိုအပြင်းတွေထွက်တယ်အဲဒီတော့အပြင်းမထွက်ရအောင်ပေါ်ရပေါ်ရအာယုံတွေလိုက်မှာတဲ့မြင်တာကိုလည်းမှကြားတာကိုလည်းမှ နာနာစားတာဒုတိယတွေမှ ဒီကုသနာကြာပြီပါဒီမှာဒါပဲနဲ့အစတော့အကုန်လုံးလိုက်မမှန်နိုင်ဘူးလို့ဘိုက်ကတောင်းနေလှုပ်ရှားတဲ့သဘောအဲဒီဘိုက်ကစိနေစားပြီးတော့တောင်းနာချင်းနာတွန်းကာနာလှုပ်ရှားတာဝါယောဓာတ်တွေပဲအဲ့ဒါပြီးတော့ဘောင်းနေဒိနေဘောင်းနေဒိနေအဲဒီလိုစိနေလိုက်ပြီးတော့မှတ်နေရအဲဒီလိုမှတ်နေရင်စိတ်ကတခြားထွက်တော့တာလေရှိလိမ့်မယ် အာရုဘာကပုဂ္ဂိုလ်ဆိုသွားပါတယ်အဲဒီသွားတဲ့စိတ်ကိုလည်းသွားတယ်သွားတယ်မှတ်ရမယ်အဲဒါလည်းပဲစိတ်ကူးစဉ်းစားကြံပြီးငုံမကျွနိုင်လို့ရှိရင်စိတ်ကူးနောက်လိုက်ပြီးနောက်စိတ်ကူးတွေဆက်ကဆက်ကဖြစ်ပြီးသွားတာအမျိုးတစ်ခေါ်ကြီးမဆုံးနိုင်ဘူးသူကအဲဒီစိတ်ကူးတွေလည်းမှတ်မှတ်ပြီးတော့ပျောက်သွားတယ်စိတ်ကူးရဲ့စဉ်းစားတဲ့ခံစီရဲ့မှတ်ပြီးရင်ပျောက်သွားပြီးရင်ဖောင်းတယ်ဖိနေပြန်မှတ်ရကိုယ်ကညောင်းတာတော့ပူတာတော့နာကျင်ကြခဲတာတော့ဒီလိုဟာလည်းပဲရှိတတ်တယ် အဲ့ဒါအလွန်ထင်ရှားလို့ရှိရင်ပေါ့အဲ့ဒီနေရာစိုက်ပြီးတော့ညောင်းတဲ့နေရာစိုက်ပြီးညောင်းတယ်ညောင်းတဲ့ဒုက္ခဝေဒနာတွေခေါ်တယ်။နာရင်လည်းနာတယ်နာတယ်ဒုက္ခဝေဒနာတွေ။ပူရင်လည်းပူတယ်ပူတယ်ရရင်လည်းရတယ်။အဲ့ဒါစိုက်ပြီးတော့မှဝေဒနာနုပါဒနာခေါ်တယ်။ဒီဝေဒနာကလည်းအရေးကြီးတယ်။ဒီဝေဒနာကိုသာယာနှိမ့်တဲ့ပြီးတော့နေတဲ့အတွက်ဗာမရာထဲမှာပျော်မွေ့နေကြတယ်။အဲဝေဒနာအကောင်းလေးတွေကိုကြိုက်ပြီးတော့နေတယ် အဲဒီဝေဒနာတွေဖြစ်တဲ့နေရာမှာမှားပြီးတော့ကြောက်သွားတာလည်းရှိပါတယ်ကြောက်တိုင်းခေါင်းသာပင်သာပြန်မှမပြောက်လိုက်ရင်လည်းပြင်ရတာသို့တော်လည်းဒီခဏလေးကတော့တော့တော့တွေ့မယ်လည်းမဟုတ်ဘူးနည်းနည်းပါးပါးတော့တွေ့ပြီးရင်ခေါင်းသာပင်သာပြန်မှနားထဲမှာအပန်ကြားလာလို့ရှိရင်ဘာသာဖြစ်ဖြစ်ကြားရင်ကြားတယ်ကြားတယ်မှပြီးရင်ခေါင်းသာပင်သာပြန်မှကြားပြီးစိတ်ကူးရောက်သွားလို့ရှိရင်စဉ်းစားမိရင်စဉ်းစားတယ်မှပြီးရင်ခေါင်းသာပင်သာပြန်မှ အခုတခဏအတွင်းတော့ဒီလောက်ပါပဲကဲနေခင်းဆိုတော့ဘယ်သူမှအိမ်ငယ်မှာမဟုတ်ပါဘူး9မိနစ်လောက်တော့မှတ်ကြပြီဟုတ်လား9မိနစ်လောက်မှတ်ကြပြီခွန်ကြီးလည်းဒီမှာနားတယ်ဒီတိုင်းနေရင်လည်းအချိန်ကတော့ကုန်သွားတာပဲအဲ10မိနစ်လောက်မှရင်10မိနစ်လောက်အတွင်းဘာဝနာကုသိုလ်တွေဖြစ်အနည်းဆုံး30လောက်တော့ရပါတယ်အမှချက်30လောက်ရအာဝယ်လို့မရဘူးကိုယ်တိုင်အထုံးမှဖြစ်တာဒီဝိပဿနာကုသိုလ်က အဲဒီလိုပါရမီတွေစုဆောင်းမိတဲ့အခါကာလမှာထူးခြားတဲ့ဝိပဿနာဉာဏ်နဲ့ဖြစ်ပြီးမညာပညာဆိုတာရောက်ရမှာပဲအဲဒီလိုပဲတရားတရားနဲ့သုံးအထုတ်ပြီးတော့သွားကြဖို့ပဲအခုစိတ်ဓာတ်ဝိညာဉ်အပြင်မထွက်အတွင်းပဲလည်းရလျက်မတည်အဲအတွင်းပဲရလျက်မတည်ပုံတွေဟောဖို့ရတော့ရောက်လာဒီကနေ့တော့ဟောလို့မကုန်ပါဘူးဆိုတာမကုန်ဘူး ခေါင်းစဉ်တော့ဟောဝရကနေခုံကုန်းမပေါ်နောက်ကြမှာအကြောင်းညင်သက်ခါနောက်တော့ဝရင်းကြမှာတခါဟောရမှာမမေ့မမေ့ဖို့ရေးကြည့်ဟမ်အဲအဲဒီတရားစဉ်နေမမေ့ဖို့တရားပဲဟောရမယ်နောက်တော့ဝရင်းကြမှာအခုဒီကနေ့တော့နည်းနည်းပါးပါးခေါင်းစဉ်လေးတော့ရှောက်ပြီးတော့ဟောပြီးတော့အဲတရားသိမှပြတော့မယ်အချိန်နဲ့တော်ကြာသွားပြီ အတွင်းပဲရမတည်ပုံကဘယ်လိုလဲဆိုလို့ရှိရင်ကထင်စာဟုသောဣဇတံအာသတိတံကထင်စာဟုသောဣဇတံသာတိတံဒီဥစ္စေတိဟောသောငါရှင်တော်ကထင်စာဘယ်ပုံပဲနည်းဖြင့်ဣဇတံအတွင်း၌ဣဇတံအတွင်းအာယုန်၌သာတိတံဒီဒီနေသည်ဟူ၍ဥစ္စေတိသောပါကံတွင်းအာယုန်ဒီကိုဘယ်လိုဒီလဲဆိုတော့ ဒေသနာအမနာစင်တာမြင်ပါလေမြင်တဲ့ဒေသနာလေးတွေဟောပြလဲမှချင်းမှာဣရာဘိကဝေဘိက္ခုဣရာအာဟုသောဘိက္ခုဣရာအာဟုသောဘိက္ခုဝိဇာကမေဝိဇာကုလိရမေဟိသဝိတကံသဝိဇာရဝေကသံမိတိတုကံပထမဇာနာဥပသမေဇဝိဟရတိအာဟုသောငါရှင်ဣရာဤသာသနာတော်၌ဘိက္ခုယာနိ ဝိဇာကာမေဟိဘုထုကာမကိလေသာကာမတော်မှာအကင်းစေရသလင်ဝိဇာအကုသရိတမေဟိအကုသိုလ်တရားဟုသည်များတော်မှာအကင်းစေရသလင်ပထမဇာနံပထမဇံသောဥပဒမေဇာရောက်ရဝရတိနေပထမဇံဝင်စားပြီးတော့နေဇံဆိုတာပထမဇံဒုတိယဇံတတိယဇံသုတ္ထဇံ၄ပါးအဲသုတ္ထဇံထဲမှာလည်းယူပဇံကတစ်ပါးအယူပဇံက၄ပါး အားလုံးသမာဓိ7ပါးရှိပါတယ်ဇံဆိုတာအဲဒီ7ပါးထဲမှာအခုပထမဇံကိုပြောတယ်ပထမရှင်းဥစွာရောက်ရတဲ့ဇံနဲ့အောက်ထစ်ဆုံးအညံ့ဆုံးဇံပဲအဲဒီဇံရောက်တယ်အဲဒီဇံရောက်တော့ဘယ်လိုရောက်ရအောင်ဆိုလို့ရှိရင်ဝိဇာကံအင်းဘုဒ္ဓကာမကိလေသာကာမတို့မှာကင်းစိတ်ရတာလင်ဘုဒ္ဓကာမတွေအဲဒါလည်းကင်းရတယ်ကိလေသာကာမတွေကင်းရတယ်ဘုဒ္ဓကာမဆိုတာဘာတုံးဆိုတော့ နေတဲ့ဇာလူချင်းဇာဖြစ်တဲ့အရှင်အာယုဝတ္ထုတွေသက်ရှိသက်မဲ့တွေပေါ့သက်ရှိအရှင်အာယုဝတ္ထုသက်မဲ့အရှင်အာယုဝတ္ထုအဲ့ဒါတွေကင်းရမယ်အဲ့ဒီကိုသိမရပါဘူးပေါ့အတန်အာယုဝတ္ထုအနတ်အာယုဝတ္ထုရတာအာယုဝတ္ထုအတွေ့အထိအာယုဝတ္ထုသိကြည့်တာကတော့ဝိသဘာကဖြစ်တဲ့မိမယောက်ျားအာယုဝတ္ထုတွေပါပဲအဲဒီကာမဝအာယုန်တွေစိတ်မသွားတော့ဘူးတဲ့အဲဒီမှာလည်းစိတ်လုံးလုံးကင်းပြီးတော့နေပြီ ဝိဇာကုသလေတေမိအာကုသောတရားဝုဒမြတော်မှာခင်စေ၍ဒါလည်းကာမဂုဏ်အာယုံစိတ်မသွားတာမဟုတ်ဘူးတဲ့အကုသိုလ်စိတ်တွေဒီကာမှာကင်းနေတယ်တဲ့ဒါပြန်ကာမဂုဏ်မှတပါးသောအာယုံနှစ်သက်မှုတာယာမှု တောင်းတမှုဒီလိုအားလဲလောဘလည်းမဖြစ်ဘူးတဲ့အဲတရားပါရစိတ်ပြမှုစိတ်ဆဲမှုဖြစ်တဲ့ဒီညာမိတ်တာစိတ်တိုင်းမှုပြင်းမှုမဖြစ် ဥဒိစ္စသိပြန်လုံးမဖြစ်ဘူးကိုကုသသိပူပါမှုမရှိမဖြစ်ဘူးတဲ့ဝိသိကိစ္စယုံမှမှုလည်းမရှိဘူးတဲ့និဝရဏတွေအကုန်လုံးကင်းတယ်အဲဒါនិဝရဏတွေဇာမရောက်ကင်းစိုးစိုးရတယ်ကင်းပါပဲအဲအခုဇာရောက်နေပြီတဲ့និဝရဏတွေကင်းပြီးတော့ဒါလို့ဆိုလိုပါတယ်ဘာဝိတကံကြံစီမှုလည်းရှိတော့သဝိဇာရံစဉ်းစားဆင်ခြင်မှုလည်းရှိတော့ပထမဇာဏံပထမဇာဏတော့ဥပဇာမိဇာရောက်ရတဲ့နေ့အဲဒီဇာမှာအာယုဘောလို့စိတ်ကူးစဉ်းစားကြံစီရမှုလည်းရှိတယ် အဲကြံစည်မှုလည်းရှိတယ်စဉ်းစားရမှုဆင်ញင်ရမှုလည်းရှိတယ်တဲ့ဝိတဝိသရာနဲ့တကွပဲသိပြီးတော့မသိမွေသေးဘူးပေါ့လေဒီအာယုံမှာစိတ်တည်အောင်လို့ကြံစည်မှုဆင်ញင်မှုရှိနေရတယ်ဝိဝေကာသံပိတိဒုက္ခံဝိဝေကာကြောင့်ဖြစ်သောပိတိဒုက္ခလည်းရှိတော့အဲဒါပေမဲ့လို့ခုနကနိဝရဏတွေမှာကျင်းစိတ်နေတဲ့အတွက်အဲနိဝရဏတွေမှာကျင်းစိတ်နေတာဝိဝေကခေါ်တဲ့ အဲဒီကင်းစိတ်နေတဲ့အတွက်ပီတိဒုက္ခတွေလည်းဖြစ်နေတယ်ပီတိတွေဝမ်းမြောက်တာတွေတဲ့အကြီးကျယ်ပဲဒုက္ခတွေချမ်းသာနေတာတွေကိုယ်စိတ်ထဲမှာတခါတည်းချမ်းသာနေတာတွေအကြီးကျယ်ပဲကာမပုဂ္ဂိုလ်တွေကတော့ကာမဂုဏ်အာယုန်တွေနဲ့ခံစားနေရတာအကောင်းဆုံးဝမ်းသာစရာအကောင်းဆုံးချမ်းသာတာအကောင်းဆုံးလို့ဒီလိုပဲထင်တယ် ဒါကတော့ကိုယ်ကသေးတဲ့ပို့ပြီးတော့မသိပဲဟာကိုဒါအကောင်းဆုံးထင်ရတယ်အဲ့ဒီပထမဇာရောက်နေတဲ့အခါမှာပိဋိဒုက္ခတွေကအဲ့ဒီကာမဂုဏ်ချမ်းသာတွေတဲ့အများကြီးသာလွန်တယ်ကာမဂုဏ်ချမ်းသာတွေဆိုတာကတခဏလေးပဲခဏလေးပဲအဲမြင်ရတဲ့အာယုံမြင်နေတော့ကြားတယ်ကြားနေတော့ဒီထဲမှာလည်းပဲသိညစ်စရာအာယုံတွေပေါ်လာရင်အဲဒီချမ်းသာပျောက်သွားတာပဲအဲကိုချစ်ခင် နှစ်သက်တဲ့ပုဂ္ဂိုလ်တွေကြည့်ရှုပြီးတော့ဒီလိုပြုံးပြုံးပြုံးနေနေတော့ဝန်ထဲပြစိတ်ပြစရာသတင်းလေးကြားလိုက်ရရင်ဒိတ်ကလေးဆိုပြီးဒီခါလဲစိတ်ပြမှုတွေလုံးတာမှုတွေဝင်လာတာသူကတသမထဲမသွားဘူးတသမထဲမသွားဘူးကြားတဲ့အတန်လေးအတန်ကောင်းလေးတွေနားထောင်ပြီးသချင်းတွေနားထောင်လို့အမှန်ကောင်းတဲ့အတန်လေးတွေနားထောင်နေတော့သာယာနှစ်တယ်လို့နားတဲ့အရာကရှိတယ်အဲဒီတည်းမှာစိတ်ညစ်စရာစိတ်ကြက်စရာသတင်းလေးကြားလိုက်ရရင်ဒီခါလဲ ပြုံးလဲဆိုစိတ်ကပြောင်းလဲသွားတာပဲစိတ်မချမ်းသာတွေဖြစ်တယ်ဆိုတော့အဲဒီလိုနားထောင်ပြီးတော့နေတော့အဲမင်းသားလေးဖြင့်လမ်းမှာကားတိုက်တော့ဒီမှာကြားလိုက်ရရင်ဒုက္ခဘောကာရဏသာဖြစ်ပါပဲခုနကနားထောင်နေလို့ပါတဲ့စိတ်တွေအကုန်ပြောက်သွားတယ်ဘာမှခံနိုင်ဘူးလို့ဒီနေရာတွေလည်းရှိတာပဲအဲဒီစိတ်ညစ်စရာစိတ်မချမ်းသာစရာတွေပေါ်လာလို့ရှိရင်အဲမဲပစ္စည်းတွေသူများယူကုန်ပြီဆိုရင်ဒါလည်းပဲစိတ်ညစ်တာပဲ အဲမိရေလောင်တော့အိမ်မိတောင်တော့ပါသွားပြီအဲဒါလည်းသိညစ်တာပဲအဲဒီတော့သိညစ်စရာစိတ်ပြည့်စရာအာယုန်တွေကြရင်ချက်ချင်းပြည့်တယ်ကာမအာယုန်တွေခံစားခံစားနေရတယ်အဲအမြင်အမြင်အာယုန်အကြအာယုန်အနအာယုန်အရာကစားတော့နေရတာအကောင်းစားနေတဲ့ဒီထဲမှာဒီလိုပဲဒီဆင်းရဲတွေဝင်နေတာလဲအတွေ့အထိတွေတွေ့ထိနေတော့လည်းပဲဒီလိုပဲဝင်နေတာပဲဘယ်လိုကောင်းတဲ့ဥစ္စာတွေနဲ့ပါရနေတဲ့ခံစားနေစေကမူသိညစ်စရာနဲ့တွေ့ပြုံးနေဆိုတာသိညစ်လန့်သွားတာပဲ လုံးမသာမှုတွေဖြစ်တယ်အဲ့ဒီဇံကဒီလိုမဟုတ်ဘူးဆိုတော့အဲ့ဒီပိဋိဒုက္ခတွေသတ္တမထဲဖြစ်နေတာ9မိနစ်10မိနစ်15မိနစ်နာရီဝက်ခဏကြီးရှားတဲ့ဘာမှသိညစ်မှုမဝင်ဘူးအကျုပ်သွေးမပေါ်ဘူးတခါလေကိုယ်ထဲမှာမတွေ့ဘူးတဲ့အတွေ့အမှန်ကောင်းတဲ့အတွေ့တွေတွေ့နေတာပါပဲပြောလို့ကိုမဖြစ်နိုင်အောင်အမှန်ကောင်းတဲ့အတွေ့တွေတွေ့နေတာဒီကိုယ်လုံးမှာတခါလေချမ်းသာပြီးတော့ကောင်းတယ်အဲလောက လူတို့ရဲ့အတွေ့အထိတော့မမိဘူးတဲ့အဲလူတို့ရဲ့အတွေ့အထိမမိဘူးတဲ့လူတို့ရဲ့အတွေ့အထိကမဟုတ်နတ်တို့ရဲ့အတွေ့အထိလည်းမမိဘူးဘာမှမမိဘူးဆိုတာကာမဂုဏ်အယုံနဲ့ချမ်းသာနေနဲ့နှိုင်းရှင်လို့မရအမှန်ကောင်းတဲ့ချမ်းသာတယ်တဲ့ဒီဇာချမ်းသာရောက်တယ်ဝိဝေကဇံပိရိဒုက္ခဝိဝေကကြောင့်ဖြစ်သောនិဝရဏမှာစိတ်သောនិဝရဏမှာစိတ်ချင်းကြောင့်ဖြစ်သော ပိဋိဒုက္ခဝမ်းမြောက်ခြင်းချမ်းသာခြင်းရှိသောပထမဇာနံပထမဇာနဥပါဒံမေဇာယဝိရတိနေ၏အဲဒီလိုဇာရောက်တော့ဘယ်နဲ့နေတော့ဆိုရင်ဝိပဿနာမရှိနိုင်တဲ့ပုဂ္ဂိုလ်ကဒီဇာလေးသာရတာပေါ့အမောဝါယုံနဲ့တွေ့ပြီးတော့ချမ်းသာနေတဲ့ပုဂ္ဂိုလ်သာရတယ်လို့ပဲဇာချမ်းသာလေးသူသာရပြီတဲ့သာသာတို့ပုဂ္ဂိုလ်ဟာသာသာတို့ပုဂ္ဂိုလ်ဟာဝိဝေကဇ္ဇပိဋိဒုက္ခ ဝေဒကပိတိဒုက္ခနိမိတ ानु သာရိဝိညာဏဟောတိတတတပုဂ္ဂဝါဝိညာဏဝိညာဉ်သည် စိတ်ဝိညာဉ်သည်ဝိကသပိတိဒုက္ခနိမိတ ानु သာရိဝိကကြောင့်ဖြစ်သောပိတိဒုက္ခနိမိတ်လည်းနာပိတိဒုက္ခနိမိတ်ဒီသောအာယုံသောအစဉ်လိုက်သွားသည် ဟောတိဖြစ်၏